တနင်္ဂနွေနေ့မနေ့9နာရီ15မိနစ်အချိန်မှာဇင်းတို့အမေရိကမရှိကြကုန်သောအလုံးသောတရားချစ်ခင်သူတော်စင်အပေါင်းတို့ကိုယနေ့ဟောကြားပေးမဲ့တရားတော်ကတော့ယုဂနတ္ထသုတ်တံအရှင်အာနန္ဒာမထေရမြတ်ကြီးခေါ်တော်မူခဲ့တဲ့ ဒီတရားဒေသနာတော်ကိုဦးဇင်းတို့တရားလွတ်လာကြတဲ့တရားဓမ္မအပေါင်းသူတော်ကောင်းတွေတရားကျင့်စဉ်လမ်းကြောင်းတွေ့လာနိုင်တဲ့အခက်အခဲတွေကိုအရှင်အာနန္ဒမထေရမြတ်ကြီးဟောကြားတော်မူခဲ့တဲ့တရားကိုဒီနေ့ဦးဇင်းပြန်ပြီးတော့ဟောပြောပေးပါမယ်။မြတ်စွာဘုရားတက်ရှိထင်ရှားရှိနေတဲ့အချိန်ကောသံပြည်ပြည်ကောတိတာယုံကျောင်းမှာ တန်ဃာတော်ရှင်သူမြတ်တွေကိုအရှင်အာနန္ဒာမထေရမြတ်ကြီးကဒီတရားဟောတော်မူခဲ့တယ်။အဲ့ဒီဟောတော်မူခဲ့တဲ့အချိန်အရှင်သာရိပုတ္တရာမထေရမြတ်ကြီးတို့ကလည်းရှိတယ်။တရားမို့ပရိသမိတာမဲ့မှာကြတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးကအရှင်အာနန္ဒာထံမှဒီလိုကြားခဲ့ပြီးတော့နာယူခဲ့ရပါတယ်ဆိုဒါမျိုးပြန်ပြီးတော့ဟောတယ်ပေါ့။အဲ့တော့အဲ့ဒီ ယုဂနတ္ထဆိုတဲ့သုတ်ကဝိပဿနာအထုမဲ့ပုံကိုယ်ဒီအတွက်အထောက်အကူဖြစ်တယ်အသိဉာဏ်တွေတိုးပွားတယ်ဒါကြောင့်မို့ဦးဇင်းကဒီနေ့တရားဓမ္မတွေဝိပဿနာတရားတွေအထုတ်ရင်းနဲ့လမ်းကြောင်းတွေဟာဘလို့သွားရမလဲကိုလုံနေတဲ့လမ်းကဘယ်လမ်းကနေသွားနေရလဲဆိုတာကိုကိုကိုလည်းသိလွယ်သိအောင်လို့ဒီတရားလေးကိုဦးဇင်းဟောဖို့ရည်ရွယ်တာပါယုဂနတ္တဆိုတာအစုံလိုက်ဖွဲ့စည်းထားတာ ယုဂနတ္တဆိုအဲ့ဒါမျိုးကိုခေါ်တယ်ယုဂဆိုအစုံနတ္တဆိုတာဖွဲ့စည်းထားတာအစုံလိုက်ဖွဲ့စည်းထားတဲ့ဟာလေးတွေအဲ့ဒါလေးကို အရှင်အာနန္ဒာကယဟန်တော်တွေကိုပြန်ပြောပြတာနော်တရားအထုတ်တယ်တရားအထုတ်တယ်သောတာပန်ဖြစ်ကြတယ်တဂရဂံဖြစ်ကြတယ်အနာဂံဖြစ်ကြတယ်ဆိုတာအဲ့ဒီလေးနီးတဲ့ကနေပဲသွားကြတာပါပဲတဲ့ နောက်ဆုံးတနည်းကတော့ဒါသူကမှားယွင်းပြီးတော့ကြော်ဖြတ်မဲ့ဟာပေါ့ရှေ့က3နီးအဲ့တော့တရားဓမ္မအထုတ်မဲ့ပုံကိုယ်တွေကအဲ့တော့ဘလို့တွေသွားရလဲဆိုတော့တမထယာနိကပြီးမှဝိပဿနာယာနိကကိုပြောင်းတယ်ဆိုလိုတာကတမထကို အခြေခံပြီးတော့ ဝိပဿနာရှုတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါတစ်မျိုးတဲ့နိဗ္ဗာန်ရောက်အောင်သွားခြင်းတယ်ဆိုရင်တရားဒဂမတွေနံပါတ်1နီလန်းနဲ့သွားမယ်ဆိုရင်သမထကို အခြေခံရမယ်တမာတိကိုဥပ္ပစာရတမာတိအပ္ပနာတမာတိဆိုတမာတိနှစ်မျိုးနော် ဥပစာရတမာရီဆိုဇံရဲ့ရှေနာထိရောက်အောင်ဥမာတရားအထုတ်တဲ့ယောဂီကအာနာပါနကမ္မထမ်းပဲဖြစ်ဖြစ်ရေကတိုင်းရေကတိုင်းဆိုင်ရှိတဲ့ဖြင့် ပထဝီကတိုင်းတစ်ခုခုအခြေခံပြုတ်ပြီးတော့တရားကိုအထုတ်လိုက်တာဒါပါတော့ဥပမာလွယ်လွယ်ပဲပြောပါမယ်အာနာပါနကမ္မထမ်း ဝင်တတ်လေထွက်တတ်လေနာသီးပြမှာအမြဲတမ်းဝင်နေတဲ့လေထွက်နေတဲ့လေကိုဦးဇင်းတို့ကတတိမထားပြစ်ကြဘူးတတိမထားတော့သူ့အတူလူတွေကလည်းဒီတိုင်းပဲရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်တလိษံတွေလည်းရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်ပဲအကုန်လုံးကတော့လေရှူပြီးတော့သူ့အတူရှူလိုက်ထုတ်လိုက်အဲ့နေလည်းရှူနေတာပဲ ထုတ်နေတာပဲဒါပေမဲ့များသောအားဖြင့်အဲ့ဒီပေါ်မှာတတိမကပ်ဖြစ်ကြအောင်တတိမကပ်ဖြစ်ဖဲနဲ့နေတော့ဘာဖြစ်လာလဲဆိုတမာရိကမရအောင်အဲ့တော့အဲ့ဒါကိုတမာရိကိုလိုချင်တဲ့ပုဂ္ဂိုလ်ဟာရသော်ဖျားနဲ့အရိယာတွေသူတော်ကောင်းတွေအကတာဝကမဟာတာဝကကြီးတွေကျင့်သွားကြတဲ့လမ်းအာနာပါနကမ္မထံကို ဝင်တိုင်းသိထွက်တိုင်းသိတတိထားတာအဲ့ဒီလိုဝင်တိုင်းသိထွက်တိုင်းသိတတိထားတော့နာသီဝလေးကိုတတိထားပြီးတော့ကြည်ပါများကြည်ပါများကြည်ပါများအဲ့မှာနာသီဝလေးလေးကဝင်တိုင်းသိတယ်ထွက်တိုင်းသိတယ်နာသီဝလေးလေးဒါလေးပဲအသာလေးပဲသိနေတာလေကိုဝင်ရင်ဝင်တိုင်းသိထွက်ရင်ထွက်တိုင်းသိအဲ့လိုတတိထားတတိထားတတိထားပြီးတော့ အဲ့လိုကြည့်နေရင်တမာဒီအားကကောင်းလာတဲ့အခါကျတော့အဲ့ဒီမှာပုတ်ဆုပ်ကျူးလေးတွေပြန်လာတာမျိုးတို့တခါလဲဖြတ်ကလေးဖြတ်ကလေးဓာမီးနဲ့ထိုးလိုက်တာမျိုးတို့ကောင်းငင်မှာ တိမ်တိုက်ကြီးတွေပေါ်လာတာမျိုးတို့ကိုယ့်ရဲ့အာယုံနမိတ်ထဲမှာသူပေါ်လာအဲ့ဒါအာနာပါနကမ္မထံသေးသေးခြားခြားတာတရားဓမ္မတို့လောက်ကြည့် ဒါအခုဒီလမ်းကနေသွားကျင်တဲ့ပုံကိုအတွက်ပြောတာပါနော်ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်တတိတာကြာကြာကြက်ကြက်ထားအဲ့ဒီနမိတ်ကတတိအားကောင်းလို့ပေါ်လာသူ့အလိုလိုပေါ်လာကိုကနေသွားလှုပ်ယူလို့လည်းမရဘူးလှုပ်ယူရင်အတ္တအဲ့ဒါအတ္တနဲ့သွားလှုပ်လို့မရဘူးသူ့သဘောလေးနဲ့သူပဲနာသီဝလေးမှာ ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်အဲ့ဒါလေးပဲတတိထားပြီးသိနေအောင်လုပ်တော့တမာတိကဥဆောင်လာတဲ့အခါကျတော့နှာသီးဝမှာထိကျက်မှာတတိကမြဲလာအရင်တော့ကတခါတည်းကိုယ်စိတ်ကဟိုပြေးလိုက်ဒီပြေးလိုက်အာတခါဖမ်းဟာပြန်ကတ်အာနောက်ထပ်တစ်မျိုးပြေးဖမ်းဟာပြန်ကတ်နေခုကျတော့ तू အဲ့လိုမလိုတော့ဘူး တမာရီကအဲ့ဒီနှာသီးဝမှာပဲတေးအဲ့လိုနေတော့အဲ့ဒီမှာအဲ့ဒါကိုပရိကမ္မနမိတ်လို့ခေါ်တယ်။ပိုးဆုံးကျူးတွေလင်းလာတယ်လို့လက်လာတယ်လို့ဓာမီတွေဖြတ်ကလေးဖြတ်ကလေးထိုးတယ်လို့တခါတည်းအဲ့ဒီမှာအလင်းတွေအဝင်းတွေအကုန်ပေါ်လာတဲ့အဆင့်ကိုရောက်လာတယ်။ရောက်လာရင်သူ့ကိုလုံးဝမှမကြည့်ရဘူး။အဲ့ဒါတွေလိုက်ကြည့်နေရင်တမာရီကမတီးတော့ဘူး သူတမာတိရှိလို့သူကသူပေါ်လာတာအဲ့ဒီပေါ်လာတဲ့အဲ့ဒီအလင်းတွေကိုမကြည့်ဘဲနဲ့ကိုယ်အနကိုနှာသီးဝါပဲဝေလေသည်ထွက်လေသည်ဝေလေသည်ထွက်လေသည်သူကအဲ့လိုကြိုးစားတာကြိုးစားပြီးပွားများအားထုတ်လိုက်တဲ့အခါကျတော့ဩဂဟနမိတ်တဲ့တခါတည်းနေလုံးကြီးလာလုံးကြီးတွေထွန်းလင်းလာသလိုသူကတေးလာတယ်တခါတည်းလင့်ထိန်လာ မျက်စိရှေ့ကနေမှ လာပေါ်လိုက်ဘေးကနေမှပေါ်လိုက်နေသူအဲ့လိုတွေလာပေါ်တာအဲ့ဒီပေါ်လာတဲ့အဲ့ဒီနမိတ်တွေလည်းသူမကြည့်ရဘူးတခါတည်းကိုယ့်အနေကိုယ်ပဲနှာသီးဝါကိုပဲတတိထားတတိထားတတိထားပြီးတော့မှတ်အဲ့ဒီလိုမှတ်ပါများတော့ဥက္ကဟနမိတ်ထက်ကြည်လင်တောက်ပါတဲ့ပฏิဘာကနမိတ်ဆိုတာတခါတည်းကိုမျက်စိပိတ်ထားရင်အဲ့ဒီအလင်းကိုကြည့်ရင် မျက်ရည်တွေဟာတောက်တောက်ကြတယ်ဦးဇင်းတို့နေပူးနေတဲ့အချိန်မှာနေလုံးကို မျက်စိနဲ့ကြည့်ရင်မျက်ရည်တွေကျလာတကက်တူပဲသူကအယံကိုဆုရှာတယ်တောက်ပတယ်ကြည်လင်းတယ်အဲ့ဒီပฏิပါက နမိတ်တဲ့အဲ့ဒီနမိတ်ထိရသွားတာအဲ့နမိတ်၃ဆင့်အဲ့ဒီလိုနမိတ်၃ဆင့်ရပြီးတော့အဲ့ဒီပฏิပါက နမိတ်ကြီးက ကိုယ့်ရဲ့မျက်နှာရှေ့မှာထားမလားနှာသီးဝရှေ့မှာထားမလားရင်ညွတ်နေရာမှာထားကြိုက်တဲ့နေရာထားလို့ရတယ်အဲ့ဒီကြိုက်တဲ့နေရာထားပြီးတော့မှအဲ့ဒီအာနာပါနကနေပြီးတော့အဲ့ဒီနမိတ်ဘက်ကို ပြောင်းပြီးတော့အဲ့ဒီမှာနမိတ်မှာ စိတ်ကိုထည့်လိုက်တော့တာနမိတ်ကိုစိတ်ကိုထည့်တော့သောသောကပฏิပါကနမိတ်ထိရသွားတဲ့အဆင့်ကဒါဥပ္ပစာရတမာတိနယ်ပယ်ဘက်ကိုသူကကူးသွားပြီ အိမ်ရှေ့တော့ရောက်ပြီအိမ်ပေါ်မရောက်သေးဘူးဇံရှေ့တော့ရောက်သွားပြီဇံမရသေးဘူးပြောတာအဲ့ဒီအဆင့်၃ဆင့်ကြောပြီးတော့မှအဲ့ဒီကနေမှပရိကပဘာကနမိတ်ကိုအခြေပြုတ်ပြီးတော့မှအဲ့ဒီမှာအာနာပါနကနေရလာတဲ့ပရိပါက နမိတ်ကြီးနဲ့အခြေပြုတ်ပြီးမှအဲ့ဒါပထမဇံဒုတိယဇံတတိယဇံစတုထဇံဆိုပြီးတော့ဟော အဲ့ဒီမှာဇန်အင်္ဂါတွေအစင်းနဲ့ရသွားအောင်တမာတိကိုဆက်လက်ထူထောင်တယ်အဲ့ဒီလိုထူထောင်ပြီးတော့မှအဲ့ဒီတမာတိစတုထဇန်တမာတိရပြီးတော့ပုံကိုများနော်ဒါမှမဟုတ်ရင်လည်းဥပ္ပစာရတမာတိကနေပြီးတော့ဇန်ကိုမကူးတော့ဘူးဆိုရင်ဥပ္ပစာရတမာတိကနေမှဝိပဿနာရှုတဲ့ပုံကိုပထမဇန်ကနေပြီးတော့ကဲငါတော့ဒုတိယဇန်ထိ မတက်တော့ဘူးပထမဇာန်ကနေဝိပဿနာရှုမယ်ဆိုပြီးတော့ရှုတဲ့ပုဂ္ဂိုလ်ဒုတိယဇာန်နေဝိပဿနာပြောင်းရှုတယ်တတိယဇာန်နေဝိပဿနာပြောင်းရှုတယ်အဲ့ဒီဇာန်တွေကိုအရင်ရအောင်လုပ်တာကိုလိုချင်တဲ့ပြိပါကနှမိတ်တွေရအောင်လုပ်အဲ့ဒီလိုရအောင်လုပ်ပြီးတော့မှဝိပဿနာရှုပွားတဲ့ပုဂ္ဂိုလ်ကိုသမထယာနိကဝိပဿနာ သမထကနေအခြေခံပြီးဝိပဿနာကူးတဲ့ပုဂ္ဂိုလ်လို့ခေါ်တာအဲ့ဒါနံပါတ်1ပုဂ္ဂိုလ်တစ်မျိုးအဲ့ဒီလိုဝိပဿနာကူးပြီးတော့တမာဒီအားကောင်းကောင်းနဲ့ရှုတာအဲ့ဒါကိုစာပါကြတော့ဘာလို့ပြလဲဆိုတော့ဖောင်ဖွဲ့ပြီးကူးတဲ့ပုဂ္ဂိုလ်မြစ်ကြီးတစ်စင်းကိုကူးရမယ်မြစ်ရည်တွေကလည်းအင်မတန်ကြမ်းထမ်းတယ် မိเจ้าနေငမန်းတွေကလည်းရှိတယ်ဒီမြစ်ထဲမှာရှိတဲ့အခါကျတော့အန္တရာယ်ကင်းကင်းနဲ့ကူးချင်ရင်ဘာလုပ်ရလဲဆိုတော့ဖောင်ဖွဲ့တာဖောင်ဖွဲ့တော့အချိန်နေကြာတာပေါ့အချိန်နေကြာပြီးတော့ဖောင်ကြီးဖွဲ့ပြီးပြီဆိုတဲ့အခါကျတော့မှအဲ့ဒီဖောင်ကြီးနဲ့ဟိုဘက်မှာချမ်းချမ်းသာသာကူးသွားတာလှိုင်းတွေဝဲတွေကိုမိเจ้าနေငမန်းတွေအကုန်ကြောဖြတ်သွားနိုင်တယ်တဲ့အခုလည်းပဲ သမထကိုလောက်ရတာအချိန်နေကြာတယ်နော်ဖရာလက်ထက်တုန်းကတော့ဇန်ရတာလွယ်တာပေါ့တမာရီအားတွေကကောင်းကြတော့အခုခေတ်ကပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ဇန်တွေရအောင်ကမလွယ်ဘူးခုခေတ်ကြီးကြတော့တောတွေတောင်တွေတဲ့ထွက်တခါတည်းကိုတစ်တပင်းရင်ဝါတပင်းရင်မှာတခါတည်းနေရောညရောနှစ်ပေါင်းများစွာကြင့်နိုင်မှ तू ကရတဲ့ခေတ်ကြီးဖြစ်လာပြီနော်တမာရီကဘုရားရှင်ကလက်ထက်ကကဲ့သို့ လွယ်လွယ်နဲ့တမာတိကမရတော့ဘူးခုခေတ်ကြီးကဒါကြောင့်မို့တမာတိအားတွေကအင်မတန်မှခက်ခက်ခဲခဲရအောင်လုပ်ယူရတဲ့ခေတ်ကြီးဖြစ်သွားလို့အဲ့ဒီလိုအကျင့်မြတ်နဲ့ကျင့်ရင်ရင်တော့တော်ရတော်ရိပ်ကိုပဲသွားပြီးတော့နှစ်ပေါင်းများစွာကျင့်ကြမှာအဲ့စောသောပရိပါကနမိတ်လောက်အတွင်းကတော့လာပိုင်းတွင်ရနိုင်တယ်အဲ့ဒါလေးတွေကတော့နော်အဲ့ဒါတော့ဇန်လန်းကြတော့မလွယ်တော့ဘူးအဲ့ဒါကြောင့်တော်တော်ခက်တယ်ပရိပါကနမိတ်ကတော့ တလာတွင်းလောက်လည်းရနိုင်တယ်နှစ်လာတွင်းလောက်လည်းရနိုင်တယ်အဲ့လောက်အဆင့်ကတော့ခဏနဲ့သူကရနိုင်တဲ့ဟာပေါ့အဲ့ဒီလိုနဲ့တမာတိကိုမွေးမြူပြီးတော့မှဝိပဿနာရှုတော့အဲ့ဒီမှာဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာသောတာပန်တဂရာဂံအနာဂံယဟန္တာတဲ့ဟောသောတာပတ္တိမက်ကိုရသွားတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါ တမထယာနိကနေမှာဝိပဿနာကူးပြီးတော့ရှုပြီးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်သောတာပန်ဖြစ်လိုက်တဲ့အခါကျတော့ तू ကဘာတွေပယ်သွားလဲဆိုတော့ဒိဋ္ဌိဝီဇိကိစ္စသီလပတ္တပရမာတတဲ့နော်အဲ့ဒီတန်ရုံးစဉ်၃မျိုးပယ်သွားတယ်ခန္ဓာ၅ပါးရဲ့အပေါ်မှာအယူလွဲတဲ့တက္ကာယဒိဋ္ဌိကိုခွာသွားတာ အာတချို့တလေကငါဒိဋ္ဌိတော့ပယ်ပြီဖရာတရားဖရာယုံနဲ့တရားယုံနဲ့တန်ခါယုံနဲ့အဲ့လောက်ယုံယုံနဲ့မရဘူးနော်တချို့တလေကကိုကိုသောတာပန်က तू ကဖြစ်ချင်တာဖြစ်ချင်တဲ့အခါကျတော့ဒီဒိဋ္ဌိက तू ကအဲ့ဒါကျတော့ तू ကမသိဘူးကိုကိုကိုပဲငါဖရာယုံနဲ့တရားယုံနဲ့တန်ခါယုံနဲ့ဆိုပြီး तू ကသောတာပန်ဖြစ်ချင်တာဆိုတော့အဲ့လောက်နဲ့ तू မရဘူး तू ကတက္ကာယဒိဋ္ဌိနော် ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာငါကိုငါဟာလို့စွဲထားတဲ့အစွဲကြီးပြုတ်သွားတာဒါကြောင့်မို့သောတာပန်ပုဂ္ဂိုလ်ကြီးတွေဟာလောကရန်နေနဲ့တိုက်ခိုက်တဲ့အခါကျတော့သောတာပန်ပုဂ္ဂိုလ်ကြီးတွေမတုံ့လှုပ်ဘူးကြောက်တိုင်ကြီးတဝက်လောက်ကိုမြေကြီးထဲမြုပ်ကြံတဲ့တဝက်ကိုမြေကြီးပေါ်ပေါ်ထား အဲ့ဒီကြောက်တိုင်ကြီးကိုအရက်လေးမျက်နာကလေတွေကတိုက်ခိုက်တဲ့အခါအဲ့ကြောက်တိုင်ကြီးကမလှုပ်တယ်လို့ပဲသောတာပန်တဂရကအနာဂံယဟန္တာဆိုတဲ့မြတ်စွာဘုရားရဲ့တပိသားသာဝကဖြစ်တယ်မူကြတဲ့အရိယာတန်ဃာတော်များဟာသူကအခုပြောသလိုပဲလောကရန်ကြောင့်တုံ့လှုပ်မှုသူတို့မှမရှိကြတော့ဘူးဒေဂာနာနီးမှလည်းကြောက်မဖောက်ဖောက်ပြန်ပြန်မသေးတော့ဘူး ဒေဂာနာနီမှာဒေါသတွေတောကတွေနဲ့ဖောက်ဖောက်ပြန်ပြန်တည်သွားရင်လေသောတာပန်အဲ့ဒါဂတိမမြဲဘူးဖြစ်မှာပေါ့ဒါကြောင့်မို့သောတာပန်ဂတိမြဲတယ်ဆိုတာဖောက်ဖောက်ပြန်ပြန်တည်ခြင်းမရှိတော့ဘူးလို့အဲ့ဒါကိုပြောတာနောက်ပြီးတော့ဒိဋ္ဌိဝီသီကိစ္စနော်ယုံမှားတန်တရားယုံမှားတန်တရားမှာဘယ်သူမှလှည့်သားလို့မရဘူးပုံနာကြီးတယောက်ကိုရသော်ဖျားကတရားဟောတယ် အဲ့ဒီဘုံနာကလည်းမြတ်စွာဘုရားတရားနာယူပြီးတော့ဒေသနာဉာဏ်ရဲ့အစဉ်ကိုလိုက်ပြီးတော့တရားကိုရှုမှတ်တာနော်တရားနာတဲ့အခါကျတော့အဲ့လေအဲ့လေအရင်ရေးကြည့်တယ်နော်အာဝိจิတန်ကြီးပဲနာရင်ဝိจิတန်ကြီးပဲဒေသနာဉာဏ်ကိုအစဉ်လိုက်ပြီးတော့နှလုံးသွင်းပြီးရှုမှတ်သွားရင်အဲ့ဒါခန္ဓာမှာတခါတည်းဉာဏ်ကကတ်လိုက်တာဆိုတော့အဲ့ဒီပုဂ္ဂိုလ်က အဲ့ဒါဒေသနာဉာဏ်ရဲ့အဆုံးမှာဖះလက်ထကသောတာပန်တဂရကံဤအနာဂံဤဖြစ်ကြတာမြတ်စွာဘုရားတရားဟောပြီးတော့ခန္ဓာ၅ပါးယုံနံတရားတွေရဲ့အကြောင်းတွေကိုစင်ញံသုံးသပ်ခိုင်းတော့ဉာဏ်ကလိုက်ပြီးစင်ញံသုံးသပ်တော့ဩမဟာသောတာပန်ကြီးဖြစ်သွားမြတ်စွာဘုရားလည်းဩသူသောတာပန်ကြီးတည်သွားပြီငါတော့ပြန်ကြွတော့မယ်စွန့်ဖုံးပေးပြီးတော့မြတ်စွာဘုရားပြန်ကြွ ရသော်ဘုရားပြန်ကြွပြီးတော့ခဏလောက်နေတော့ဘုရားပြန်ကြွလာ။အော်မြတ်စွာဘုရားပြန်ကြွလာပါလား။ဘာမှအကြောင်းရှိလို့အရှင်ဘုရားဘာမှကိစ္စရှိလို့တော့အဲငါချတော့မဟုတ်ဘူးဟဲ့။သောတော်ကငါဟောခဲ့တဲ့တရားတွေထဲမှာခန္ဓာ၅ပါးယုံ nant တရားတွေဟာမမြဲဘူးလို့ငါဟောခဲ့တယ်။ ဒါပေမဲ့တချို့သောမြဲတဲ့တရားကရှိသေးတယ်ငါအဲ့ဒါလေးကို ပြန်လာပြောခြင်းလို့ဟိုကမဟာသောတာပန်တည်ပြီးသားပုဂ္ဂိုလ်ဆိုတော့သိပြီအရှင်ဘုရားအရှင်ဘုရား တပည့်တော်ကြီးညိုကိုးကွယ်တဲ့တပည့်တော်ဘုရားအစ်စ်ဖို့ဘူးဟုတ်ပါတယ်ငါပြောခြင်းလို့ပါမဟုတ်ဘူးတပည့်တော်ကသိတယ်အဲ့ဒီကြမှာမာနကြီးက မှန်ပါတယ်တဲ့ငါမင်းပေါ်ကိုဘလောက်ထိဒီတရားပေါ်မှာဖြစ်သွားပြီလဲဆိုတာငါသိကြလို့ဖះရောက်ဆောင်းလာတာပါလို့မာနကြီးကပြန်ပြောတယ်ဖះပုံတန်တန်ကို တူအောင်ဖန်သင်းပြီးတော့လာပြီးတော့လှည့်စားတာတော့မှမရတော့ဘူးတန်တရားမရှိဘူးဖះရှင်ဟောတော်မူခဲ့တဲ့တရားတော်တွေဟာဒီခန္ဓာ၅ပါးယုံ nant တရားတွေဟာ သူကိုယ်၌ရုပ်ဆိုတာလည်းမမြဲဘူးဝေဒနာလည်းမမြဲဘူးသင်ညာလည်းမမြဲဘူးသင်္ခါရလည်းမမြဲဘူးဝိညာဉ်လည်းမမြဲဘူးဆိုတာကိုကို၌ကို ပိုင်ပိုင်ခြားခြားကြီးသိတာကို ပြောတာအဲ့လိုသိထားတဲ့ပုံကိုကိုသွားပြီးတော့လှည့်စားလို့မရတော့ဘူးနော်ယုံကြည်မှု အပိုင်းမှာ ဒီတရားတော်တွေရဲ့အပေါ်မှာယုံကြည်မှုမှာတန်တရားမရှိတော့အဲ့ဒီပေါ်မှာအယူလွဲတဲ့တက္ကာယဒိဋ္ဌိလည်းမရှိတော့ဘူးသီလဗတ္တပရာမာသတဲ့ခွေးကျင့်နွားကျင့်တလိ္ဆန်ကျင့်ဒီလိုကျင့်နေကျင့်ပြီးတော့မှနိဗ္ဗာန်ရမယ်ဒုက္ခချုပ်ရငြိမ်းရရောက်မယ်လို့ဘလို့ပြောပြောအဲ့ဒီပုဂ္ဂိုလ်မယူတော့ဘူးအဲ့ဒီတာရောစဉ်၃ပါးပယ်တယ် ဒိဋ္ဌိတန်ရောစီဝိသိကိစ္စတန်ရောစီနော်သီလပဒပရမာသဆိုတဲ့တန်ရောစဉ်တရားတွေအကုန်ပယ်သွားပြီမဟာသောတာပန်ပုဂ္ဂိုလ်ကြီးကြောင့်မို့အဲ့ဒီလိုပုဂ္ဂိုလ်တွေဖြစ်သွားအောင်ကျင့်တဲ့နေရာမှာသမထကို အခြေခံပြီးတော့တမာရီအားကောင်းတဲ့အခါကျမှဝိပဿနာကို ရှုပြီးတော့သွားလို့ သောတာပန်တည်တယ်တချို့သောပုဂ္ဂိုလ်ကအဲ့ဒီကနေသဂရာဂံတည်တယ်ကာမရာဂနဲ့ပฏิဃကိုပယ်တာကာမရာဂနော်ကိလေသာအာယုံ ကာမဂုဏ်တွေပฏิဃဆိုတဲ့ဒေါသသဂရာဂံမိမက်ကြတော့ပါအောင်လှုပ်သွားတာအပြီးမပယ်သေးဘူးကာမရာဂကိုပါသွားအောင်ကိလေသာတွေအာယုန်တွေအပေါ်မှာပါလာတယ်ဒေါသအဖြစ်နဲလာတယ်ပြောတာ တဂရာဂာမိမက်ကြရမကာမရာဂနဲ့ပဋိကဆိုတဲ့ဒေါသကိုအပြီးပယ်တာတဂရာဂံပုဂ္ဂိုလ်ကြီးသည်တဲ့ကိလေသာအာယုံကာမဂုဏ်နဲ့မှမနေတော့ဘူးနော်ဒါကြောင့်မို့ဝိတာခာဝိတာခာဆိုတာကဥဒင်းတို့เจ้าမကြီးဝိတာခာရှိတယ်နောက်ဝိတာခဆိုတဲ့နောက်ထပ်အမျိုးသားတစ်ယောက်ရှိတယ် ဝိသခနဲ့ဓမ္မဒိဏဆိုတာဆရာတော်ဘုရားကြီးတွေဟောဟောနေကြတာဝိသခမြတ်စွာဘုရားထံသွားပြီးတရားနာတရားနှလုံးသွင်းတရားမှတ်အိမ်မှနေရင်းနဲ့ပဲနော်တကယ်တထေးတွေမြတ်စွာဘုရားထံသွားပြီးတရားမှတ်သောတာပန်တည်တယ်ဟောအိမ်မှာပြန်လာပြီးတာမှန်မယ်နောက်ထပ်သဂရကံတည်တယ် ဒီတိုင်းသာမန်ပဲဟောအနာခံတည်ပြီးတော့အိမ်ပြန်လာတော့အိမ်ကဒကမာကြီးကလက်ဆွဲနှုတ်ဆက်မှာမထိပါတော့နဲ့ဟောညကျော်ကိုခန်းလေးကိုသွားပြီးအေးစေးသေးဟိုကသူ့စိတ်ဆိုးလို့လားဘာလဲညာလဲမဟုတ်ပါဘူးသူတရားတွေကိန်းလာလို့အိမ်ဟာတီထောင်လူပေါမှာမနေဘူးမနေဘူးဆိုတာကိလေသာနဲ့မနေတာကိုပြောတာအိမ်တော့အိမ်မှာပဲနေတာ အဲ့ဒီလိုကာမရာဂကိလေသာအာယုံကာမဂုဏ်ပယ်တယ်ပဋိကဆိုတဲ့ဒေါသကိုအနာဂါမိမတ်ကပယ်သွားတာနော်ယဟန္တာဖြစ်ပြီဆိုတဲ့အခါကျတော့မှမာနဥဒိစ္စရူပရာဂအရူပရာဂဒီဘဝရာဂတွေနော်အဲ့ဒီလို ရူပရာဂအရူပရာဂဆိုတာတွေနော်အဲ့ဒီတန်ရောစဉ်တွေနော်အဝိဇ္ဇာတန်ရောစဉ်ဆိုတာတွေအဲ့ဓာတွေအကုန်လုံးကြတော့ယဟန္တာဖြစ်မှာပဲတာယဟန္တာဖြစ်သွားတဲ့အခါကြတော့မှဘဝတွေတတ်မှတ်မှုတွေပဲတာယဟန္တာမဖြစ်သေးရင်အနာဂါမိမျက်လောက်နဲ့ဆိုရင်တရားမို့သူကဗြဟ္မဘုံကြီးတွေသွားညိတယ်။သေရင်အဲ့ဒီမှာဗြဟ္မဘုံကြီးတွေမှာသွားပြီးတော့ဗြဟ္မဖြစ်မဲ့ဟာ တခါလေအဲ့ဒီမှာသွားပြီးတော့ဘဝတွေကညှစ်တတ်တယ်နော်ကြောင့်မို့အဲ့ဒီမာနတို့အဲ့ဒီတရားတွေအပိပယ်တာအဝိဇ္ဇာတို့အပိပယ်တာနော်အဲ့ဓာတွေကြတော့ယဟန္တာကြီးဖြစ်မှာအပိပယ်တာယဟန္တာကြီးဖြစ်ရင်တော့အဲ့ဒီတာယောဇဉ်တရားတွေအကုန်ပယ်သွားပါပြီဒါက သမထယာနိကကိုအခြေပြုပြီးတော့ဦးဇင်းတို့တရားဓမ္မတွေဝိပဿနာတရားကိုရှုပ်သွားကြတဲ့ပုံကိုရသွားနိုင်တဲ့နိလန်းကို အရှင်အာနန္ဒာမထေရမြတ်ကတန်ဃာတော်ဒီကိုဟောပြလိုက်တာအရှင်ဘုရားတို့အဲ့ဒီလိုနီးနဲ့ကြင့်မယ်ဆိုရင်လေအဲ့ဒါသမထကို အခြေခံပြီးတော့မှကျင့်ကြပါဘုရားရှင်ကိုတော်မြတ်ကြီးလက်ထက်တော်အခါတုန်းကတော့ယဟန်တော်ကြီးတော်တော်များများလည်းအဲ့ဒီကျင့်စဉ်တွေနဲ့တက်ကြတာများတယ် ရှိကြတယ်ပေါ့နော်အများကြီးဝိပဿနာယာနိကတက်တက်နဲ့လဲသွားတာရှိတယ်အဲ့တော့ဒါကသမထယာနိကပေါ့သမထယာနိကနေဝိပဿနာရှုသွားတဲ့ပုဂ္ဂိုလ်နောက်တစ်မျိုးကျတော့ဝိပဿနာယာနိကနေပြီးတော့မှ तू ကသွားတဲ့ပုဂ္ဂိုလ်ကတစ်မျိုးတဲ့ဝိပဿနာယာနိကအနေနဲ့ဝိပဿနာရှုတယ်ပြီးရင် तू ကသမထဖြစ်တာပြောတာ တမထကိုဝိပဿနာကိုဥဆောင်ပြီးတော့တမာတိကိုရအောင်မွေးတာနော်အဲ့ဒီပုံကောကလည်းဒုတိယတစ်မျိုးတဲ့နော်သူကကြတော့ဘာတွေကိုစရှုလဲဆိုရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ကိုအရင်စရှုတာရုပ်တရားတွေရဲ့အပေါ်မှာမမြဲတဲ့သဘောမင်းညာအာထုတ်ခဲ့တဲ့ဒကာဒကမတွေနော်မနေ့တုန်းက ဦးဇင်းရုပ်ကမထမ်းပေးတယ်ရုပ်ရသဘောတွေဟာဖောက်ပြန်နေတယ်ပြောင်းလဲနေတာဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေကိုတမာဒီလေးခဏမွေးမွေးပြီးတာနဲ့အဲ့ဒီရုပ်သဘောတွေကိုဒါတိုင်းကြည့်တော့ဆိုပြီးတော့ပေးတာအဲ့ဒီရုပ်သဘောတွေရဲ့အပေါ်မှာဩခန္ဓာကြီးပေါ်မှာကြည့်လိုက်တဲ့အခါကျတော့ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရွာမောမောမောမောမော ပူသဘောတောင်သဘောတင်းသဘောအေးသဘောထုံသဘောသဘောတွေဟာတမျိုးပြီးတမျိုးပေါ်ပြီးတော့ပြပြပြပြပြပြနေတာလေညံနဲ့ကြိတ်မမြဲပါလားရုပ်သဘောတွေဟာသူ့သဘောသူဆောင်နေပါလားရုပ်ရဲ့မမြဲတဲ့အနိစ္စရဲ့လက္ခဏာပေါ်ပေါ်တဲ့နေရာတွေကြည့်တတိထားကြည့်ခေါင်းတွေပေါ်ရင်ခေါင်းတွေကြည့် ခေါင်းတွေအပေါ်မှာကြည့်လိုက်ရင်လည်းရွာရွာရွာရွာရွာမောမောမောမောမောမောတင်းလာတဲ့သဘောတွေတောင့်လာတဲ့သဘောတွေသဘောတွေဟာတမျိုးပြီးတမျိုးတမျိုးပြီးတမျိုးသဘောတွေပေါ်တာအဲ့ဒီတမျိုးပြီးတမျိုးပေါ်ပေါ်ပေါ်ပေါ်ပေါ်ပေါ်လာတဲ့သဘောတွေရဲ့အပေါ်မှာညာကလိုက်လိုက်လိုက်လာပြီးကြည့်တဲ့အခါကျတော့ဩအနိစ္စမမြဲပါလား သူသဘောသူဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်နေတဲ့သဘော ပြောင်းလဲနေတဲ့သဘောအဲ့ဒီသဘောတွေဟာ မမြဲတဲ့သဘောတွေပါလားလို့အနိစ္စလက္ခဏာဉာဏ်ကို ပိုင်ပိုင်ခြားခြားကြီးမြင်အောင်ဉာဏ်ကနေလိုက်ကြည့်တာရုပ်ရဲ့အပေါ်မှာရုပ်သဘောတွေဟာ ကြည့်ရတာလွယ်တယ်နော် နံသဘောကကြတော့ပို့ပြီးတော့နည်းနည်းခက်တယ်နံကြတော့တမာရီအားပိုကောင်းမှနံကြတော့ကြည့်လို့ရတယ်ရုပ်ကြတော့တမာရီအားတိတ်မကောင်းလည်းပဲဒီခန္ဓာကိုယ်ကြီးကပညာယုတ်ကြီးကစမြင်နေရပြီအဲ့ဒီကနေမှပညာယုတ်ထဲကနေမှသေချာဉာဏ်နဲ့ကြည့်တဲ့အခါကျတော့မှကင်လို့မရတွေ့လို့မရသဘောလေးပဲသိလို့ရတဲ့ဟာပရမတ်နော်သဘောပရမတ်ကိုဉာဏ်ကတည်ပြီးတော့ကြည့်တာ အဲ့လိုတင်ပြီးတော့ကြည်နေရင်ကြည်နေရင်ကြည်နေရင်နဲ့အော်ဒိတ်ကလေးဒိတ်ကလေးဒိတ်ကလေးရိုက်ကလေးရိုက်ကလေးရွာရွာရွာရွာမောမောမောအော်မမြဲပါလားအစိုးမရပါသူသဘောသူဆောင်နေပါလားလို့အနိစ္စလက္ခဏာညံအဲ့ဒီညံကိုပိုင်းခြားပြီးတော့အနိစ္စအနိစ္စမမြဲတဲ့သဘောမမြဲတဲ့သဘောရွတ်နေတာလည်းမဟုတ်ဘူးနော်ညံကသိနေတာပိုင်းခြားပြီးတော့သိနေတာ ရုပ်သဘောတွေဟာသူ့သဘောသူဆောင်ပြီးတော့ပေါ်လိုက်ပြောင်းလိုက် ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ရှေ့ဟာလေးတွေကပေါ်ပြီးပြောက်သွားလိုက်နောက်ကဟာအစားထိုးဝင်လာလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်နဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးခြေသုံးခေါင်းသုံးခြေတော့ရွာရွာရွာရွာမောမောမောမောရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်တမျိုးပြီးတမျိုးခန္ဓာကိုယ်ကြီးတစ်ခုလုံးပေါ်မှာပေါ်နေတာပေါ်နေတဲ့သဘောတွေ ကြည့်တော့ခေါင်းလို့မမြင်တော့ဘူးလက်လို့လည်းမမြင်တော့ဘူးခြေလို့လည်းမမြင်တော့ဘူးဟောပထမတော့ကတော့ပြဉ္ညာကြီးမြင်သေးတယ်နော်စစချင်းကြည့်တော့ဩရင်ညွန်ကြီးကနေဒိတ်ဒိတ်ဒိတ်နဲ့မြင်နေပါလားဩငါခေါင်းကငယ်ရိတ်နေရကြီးကရွရွရွရွရွရွရွရွနဲ့ဖြစ်နေပါလားဟောငယ်ဒိတ်တို့ရင်ညွန့်တို့ဟောပြဉ္ညာကြီးပါသေးတယ်ပထမစရှုတော့နောက်ကြတော့ဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ပဲဟောမြင်တော့တာ ခေါင်းကိုခြေလက်တန်တန်ဆိုပြီးတော့မမြင်တော့ဘဲနဲ့အဲ့ဒီမှာတရိပ်ရိပ်တမွမွနဲ့ဖောက်ပြန်ပြောင်းလဲနေတဲ့ရုပ်သဘောတွေအဲ့ဒါတွေကြည်ခန္ဓာကြီးတစ်ခုလုံးမှာကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့ဖွာဖွာဖွာဖွာဖွာဖွာဖွာဖွာနဲ့နံအိုခင်တဲ့နန်းတွေထဲသို့ဖြစ်ပြနေကြအနိစ္စသည်မိအိုခင်ပူပူ နှမ်းနေပြက်ထဲလိုက်တခါဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်နဲ့မြည်နေတယ်လို့ပဲတဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးတဖြန်းဖြန်းနဲ့မြည်နေတာအဲ့ဒီလိုမြင်းနေအောင်ဉာဏ်ကပေါ်အောင်ရှုလိုက်တာအဲ့ဒီဖြစ်ပြနေတဲ့အနိစ္စပေါ်မှာလဲတတိကိုမြဲအောင်သူကထားတာတတိမြဲအောင်ထားပြီးတော့အဲ့ဒီမှာသူက ဝိပဿနာ ရှုတာနော်ရှုတာကတော့အနေစာအနေစာအနေစာမမြဲတဲ့သဘောမြင်နေတာအဲ့ဒီမမြဲတဲ့သဘော အနေစာရဲ့လက္ခဏာဉာဏ်ကို ရှုရင်ရှုရင်ရှုရင်နဲ့ဒီအပြတ်တွေကြီးပဲမြင်နေရတာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီဖြစ်လိုက်ပြက်လိုက်နေတာကြီးကိုပဲကြည်ပြီးနေရတဲ့အခါကျတော့အော်ဒီအဖြစ်ကြီးအပြက်ကြီး ကြည်တိုင်းကြည်တိုင်းဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ခန္ဓာကိုယ်ကြီးတစ်ခုလုံးကိုတတိထားပြီးတော့ခြေသုံးကောင်းဆုံးကြည်လိုက်တိုင်းကြည်လိုက်တိုင်းမှာဖြစ်တာပြက်တာပဲဖြစ်တာပြက်တာပဲအဲ့ဒါပဲအနိစ္စလက္ခဏာဉာဏ်ကြီးကိုပဲပိုင်ချပြီးတော့ကြည်ရင်ကြည်ရင်ကြည်ရင်နဲ့အဲ့ဒါကြီးပေါ်မှာနော်အဲ့ဒီဖြစ်ပြနေတဲ့သင်္ခါရတွေရဲ့အပေါ်မှာညင်းငွေတဲ့ဒုက္ခလက္ခဏာဉာဏ်ကြီးဖြစ်လာ ဟိုဟာမကျင်တတ်လို့ညင်းငွေတာဒီဟာမကျင်တတ်လို့ညင်းငွေတာဒါကိုပြောတာမဟုတ်ဘူးနော်သင်္ခါရတရားတွေရဲ့အပေါ်မှာညင်းငွေသွားတာအဲ့ဒီလိုညင်းငွေပြီးတော့ဒုက္ခလက္ခဏာဉာဏ်ကြီးဩဒီခန္ဓာကြီးရတာဒုက္ခပါလားဟောဒုက္ခလက္ခဏာဉာဏ်မြင်ပြီးတော့ခေါင်းကိုခြေလက်တဏ္ဍာနမိတ်တွေအကုန်ပြောက်သွားတော့ဩငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိအနတ္တလက္ခဏာဉာဏ်ကြီး ထင်လားအဲ့ဒီလိုလက္ခဏာဉာဏ်၃ပါးနဲ့တင်းပြီးတော့မှရုပ်ပေါ်မှာရှုတယ်ကဲပြီးတဲ့အခါကျတော့မှနန္တရားပေါ်မှာဝိညာဉ်ပေါ်မှာရှုတယ်စိတ်ကလေးကလည်းရုပ်ပေါ်တိုင်းပေါ်တိုင်းစိတ်ကလေးကလည်းသွားသွားပြီးပေါ်လိုက်ရုပ်ကပေါ်ပြတိုင်းစိတ်ကလည်းသွားညှော့တာရုပ်ကတင်းတာပေါ်ပြရင်စိတ်ကတင်းတာသွားညှော့တယ်ပူရာပေါ်ပြရင်ပူရာသွားညှော့တယ် ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမွားမွားမွားမွားလည်းပေါ်ပေါ်တာသွားညှို့ပေါ်တာသွားညှို့အဲ့ဒီလိုဩရုပ်တွေကလည်းတခါတည်းအဆိုင်ခဲကဏမရှိတော့ဘူးခေါင်းကို ခြေလက်တန်တန်မရှိတော့ဘူးအမုံမွားတွေအကုန်ကြအဲ့ဒီလိုအမုံမွားကြနေတဲ့ရုပ်တရားတွေရဲ့အပေါ်မှာသွားသွားသွားသွားပြီးတော့နံတရားလေးကသွားသွားပြီးညှော့တာတခါတည်း ပေါ်တိုင်းသိပေါ်တိုင်းသိပေါ်တိုင်းသိရုပ်တွေဖွာဖွာဖွာဖွာဖွာဖွာဖွာရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့ရုပ်တွေပေါ်တိုင်းပေါ်တိုင်းမှာနာငါပြောင်းပြောင်းညှို့ပြောင်းပြောင်းညှို့နေတဲ့နာရဲ့အပေါ်မှာအနေဆာလက္ခဏာဟောမမြဲတာဩဒီနာလေးကမမြဲပါလားရုပ်ပေါ်တိုင်းပေါ်တိုင်းသူကသွားသွားညှို့နေရတာရှေ့ကတရုပ်ပေါ်တယ်တင်းတာပေါ်လို့တင်းတာသွားညှို့တယ်တင်းတာကချုပ်သွားရင်အဲ့ဒါကိုသွားတည်တယ်နာငါလည်းချုပ်သွားပြီ တင်းရုပ်ကပေါ်တင်းနာကညှို့တင်းနာကိုသွားပြီးတော့ညှို့လိုက်တဲ့တင်းတဲ့ရုပ်လေးပေါ်မှာသွားပြီးညှို့လိုက်တဲ့နံအဲ့ဒီရုပ်ကလည်းချုပ်သွားတာနဲ့နံကလည်းချုပ်တာပဲရုပ်ပေါ်လို့နံပေါ်တာရုပ်ချုပ်လို့နံချုပ်တာဒီနံတရားတွေကလည်းဩအနိစ္စမမြဲပါလားဟောနန္တရားရဲ့အပေါ်မှာအနိစ္စရဲ့လက္ခဏာညာအဲ့ဒါတွေကိုအနိစ္စလက္ခဏာကိုကြည်ရင်ကြည်ရင်ကြည်ရင်နဲ့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 ဆိုသဘောလေးဒီယုတ်နဲ့ဒီနံရဲ့အပေါ်မှာကောင်းတယ်ဆိုတယ်အလယ်လက်ဆိုတဲ့ခံစားမှု၃မျိုးလေးရလဲဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုဟောဝေဒနာရဲ့အနိစ္စဝေဒနာရဲ့ဒုက္ခဝေဒနာရဲ့အနတ္တအဲ့ဒီကနေမှမှတ်သားတတ်တဲ့နော်ဖြူတယ်မဲတယ်အမှုန့်လို့အစရှိတဲ့ဖြင့်ယောက်ျားလို့မိန်းမလို့တင်ညာပေးတတ်တဲ့တင်ညာတွေတင်ညာတွေကလည်းဖြစ်ပြီးတော့ပြက်အဲ့ဒီပေါ်မှာဖြစ်ပေါ်လာရတဲ့သင်္ခါရတရားလောဘဒေါသမောဟဆိုတဲ့ နော်အဲ့ဒီတရားတွေကလည်းပြုပြစီရင်တတ်တဲ့သဘောတရားတွေအလုံးကလည်းဖြစ်ပြီးတော့ပြဲဩခန္ဓာ၅ပါးကြီးရဲ့အပေါ်မှာအနိစ္စရဲ့လက္ခဏာညာဒုက္ခရဲ့လက္ခဏာညာအနတ္တရဲ့လက္ခဏာညာဆိုတဲ့လက္ခဏာရဲ့၃ပါးကိုတင်ပြီးတော့တခါတည်းသုံးတာသုံးတာသုံးတာရင်သုံးတာရင်နဲ့အဲ့ဒီပရမတ်တွေရဲ့အပေါ်မှာ တမာတိရလာတာအဲ့ဒါဒီဝိပဿနာရှေ့သွားနော်နောက်ကသမထနောက်ကလိုက်တာဝိပဿနာရှုရင်းနဲ့ပရမတ်တရားတွေရဲ့အပေါ်မှာဝိပဿနာရှုရင်းနဲ့သူကတမာရိရတာသူ့တမာရိကပညာပေါ်ရတာမဟုတ်စောတော်တုန်းကကျတော့ အာနာပါနနမိတ်တို့ကတိုင်းနမိတ်တို့နမိတ်ပညာတွေပညာတွေဘဝနေမှာသမထယာနိကတက်သွားတာဒါကြတော့ပရမတ်ယုံနံနေရဲ့အပေါ်ကနေမှတမာတိကိုယူတာပရမတ်ကနေမှရတဲ့တမာတိဖြစ်တာပရမတ်ကိုရှုပြီးမှရတဲ့တမာတိရဖြစ်တာဒါကဒုတိယနီလန်အဲ့တော့အာတခါတည်းပရိပါကနမိတ်ကြီးတွေရမှပထမသံဒုတိယသံတတိယသံစတုထသံတွေရမှ နိဗ္ဗာန်ရမယ်ဆိုရင်လည်းမဟုတ်သေးပါဘူးတဲ့ဝိပဿနာယာနိကကနေပြီးတော့အခုပြောတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာအဲ့ဒီထဲမှာဆိုရင်လည်းအခုပြောတဲ့ဓာတ်ကြီး၄ပါးအခြေခံတဲ့ရုပ်တရားတွေကိုရှုတာပို့ပြီးတော့ရလွယ်တယ်နော်ဘာလို့လဲဆိုတော့ခန္ဓာကိုယ်မှာဓာတ်၄ပါးရဲ့အဖွဲ့အစည်းရှိတော့အဲ့ဒီပေါ်မှာတမာဒီလေးကိုကောက်မွေးပြီးဓာတ်ကြီး၄ပါးနေမှာဖောက်ပြန်တဲ့ရုပ်သဘောတွေနော်အဲ့ဒီကနေမှာရုပ်ရဲ့ ဖောက်ပြန်တဲ့သဘောကနေဝိပဿနာယာနိကဓာရိုက်တက်တဲ့ပုဂ္ဂိုလ်ကနန္တရားကနေစရှုလဲရတယ်များသောအားဖြင့်ကတော့သူကယုတ်တရားကိုအခြေခံရှုတယ်ဝိပဿနာယာနိကသမားဘာကြောင့်လဲဆိုတော့သူကအာကြည့်သောတမာရီမရှိဘူးသောတော်ကတမထယာနိကကနေတက်သွားတဲ့ပုံကိုများပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်တွေရပြီးတဲ့ပုံကိုတွေကသူကနန္တရားကနေစဆင်ញင်ရင်သူတို့ကြတော့ဘိုးလွယ်တယ်ဘာလို့တမာရီကအရန်အားကောင်းနေပြီ နန္တရားကနေစရှုအခုလိုဝိပဿနာယာနိကသွားတဲ့ပုံကိုကြတော့စိတ်ကလေးတစ်လုံးကိုစရှုတယ်ဝေဒနာစရှုတယ်ရသလားဆိုလို့ရတယ်အကုန်လုံးရှုလို့ရတယ်ဒါပေမဲ့ तू ကကိုကတမာတိမရှိတော့အဲ့ဒီစိတ်လေးတစ်လုံးကကြည်ရဲကြည်ရဲနဲ့စိတ်ကမဖမ်းနိုင်ဘူးဟိုလွင့်ဒီလွင့်နဲ့ပဲ तू ကအချိန်နေကုံသွားတတ်တော့ဝိပဿနာယာနိကတက်တက်သွားတဲ့ပုံကိုများကဒါကြောင့်မို့ तू ကဒီယုတ်ကမထမ်းနေရာနေသွားတာများတယ်ယုတ်ကမထမ်း ဟိုအရင်ရှုလိုက်တာပေါ့နော်ရုပ်ပေါ်မှာကာယ ानु ပဒနာကိုရှုပြီးမှအဲ့ဒီမှာစိတ်ဓာတ်ကိုရှုတာများတယ်အဲ့ဒီလိုနဲ့ကျွန်တော်သူကဖမ်းလွယ်တယ်အဲ့တော့တက်တာကတော့ဘယ်နည်းနဲ့တက်တယ်ရတယ်ကိုယ့်ကိုစိတ်နိုင်ရင်စိတ်တန်းရှုဝေဒနာဝေဒနာရှုရင်ဝေဒနာရှုအဲ့လိုမှမဟုတ်လို့ဝေဒနာတို့စိတ်တို့ရှုရတာခက်တယ်ဗျာအဲ့ဒီဟာတွေကတော့အော်နန္တရားတွေတပည့်တော်ကတော့အဲ့လောက်မလိုက်နိုင်သေးဘူးဆိုအဲ့ဒီရုပ်တရားပေါ်မှာရုပ်တရားပေါ်မှာလည်းအခုပြောသလိုအတုပကမ္မထံ အဲ32ခုတာသကမ္မထာအနေမှာအခြေပြုပြီးတော့တက်ကြတဲ့ပုံကိုလည်းရှိတယ်အခုလိုဓာတ်လေးပါးအနေမှာအခြေပြုပြီးတော့တက်တဲ့ပုံကိုလည်းရှိတယ်ဓာတ်ကြီးလေးပါးရဲ့ပထဝီဒေသောအာဘောဝါယောဆိုတဲ့အခြေခံဓာတ်လေးပါးပေါ်ကနေမှရုပ်တရားတွေရဲ့ဖောက်ပြန်ပြောင်းလဲတဲ့သဘောကနေမှရှုပ်ပြီးတော့ရှုပ်တာကတော့ဝိပဿနာအစရှုပ်တာဒါပေမဲ့အဲ့ဒီပေါ်မှာပရမတရားတွေရဲ့အပေါ်မှာဆင်ញင်သုံးသပ်ရင်းနဲ့သူက တမာရိယသွားပြီးတော့အဲ့ဒီပုဂ္ဂိုလ်သောတာပန်တည်တယ်တဂရဂံတည်တယ်အနာဂံတည်တယ်ယဟန္တာဖြစ်တယ်ဆိုတော့အဆင့်တွေဖြစ်ပါတယ်တဲ့နော်အဲ့တော့ဖះလက်ထက်တော်အခါတုန်းကအရှင်ဖះအဲ့ဒီတုန်းကကြတော့တရားတထိုင်နဲ့နဲ့အကုန်လုံးဖြစ်တဲ့ပုံကိုယ်ဒီအခုလိုနဲ့ဘလို့ကွာသလဲလို့မေးစရာရှိတယ်ပုံကိုယ်လေးမျိုးတဲ့နော် နော်ပုံကိုလေးမျိုးအဲ့ပုံကိုလေးမျိုးကသူကဩကတိညုပုံကိုဩကတိညုပုံကိုဆိုတဲ့တစ်မျိုးအဲ့ဒါကဉာဏ်ပညာအရန်ထက်တဲ့ပုံကိုဂါထာလေးတစ်ပုဒ်လောက်ကိုပြောလိုက်တာနဲ့ယေဓမ္မာဟေတုဘဘဝတေတံဟေတုံတထာဂတောအာဟာဟောအရှင်အတ္တတိယအရှင်အာနန္ဒာကိုအရှင်ဖျား ပြည့်တော်တရားဟောပါဖေရ။အော်အကြောင်းကြောင့်အကျိုးဖြစ်ကြတာခန္ဓာ၅ပါးရုပ်တရားနာမ်တရားတွေဟာအကြောင်းနဲ့အကျိုးဆက်နွယ်နေတဲ့ဟာလေးကိုအကျဉ်းလေးချုပ်ပြီးတော့ပြောလိုက်တာပဲ။အရှင်သောအရှင်သာရိပုတ္တရာကြီးဒါတိုက်သောတာပန်တည်သွားတယ်။တခါအရှင်မောက္ကလံကို तू ကဒါလေးပဲပြန်ပြောပြ။ရှင်မောက္ကလံကြီးကလည်းသောတာပန်တန်တည်တာပဲ။ နော်အဲ့တော့အဲ့လိုတကားထာလေးတပုတ်လောက်လေးနော်ကြားယုံနာယုံနဲ့ရတဲ့ပုံကိုယ်ဒီဒိဋ္ဌိဒိဋ္ဌမတ္တနော်ကြားကြားတာလို့မှတ်မြင်မြင်တာလို့မှတ်ဒါလေးကိုမှတ်ခိုင်းလိုက်တာနဲ့ယဟနာဖြစ်သွားတဲ့ဘာဟိယရာဓုစီရိယတို့ပုံကိုမျိုးတွေအဲ့ရလိုပုံကိုမျိုးတွေကဘုရားရှင်ရဲ့လက်ထက်တော်မှာပါရမီတွေအင်မတန်အားကြီးကြတဲ့ပုံကိုယ်တွေ အရှင်သာရိပုတ္တရာတို့အရှင်မောကလန်းတို့ဆိုနှစ်သိန်းချေကဘာတသိန်းလောက်ပါရမီတွေဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကြီးတွေနော်ဘာဟိယရာဟုစီရိယတို့မထေမြတ်တို့ဆိုရင်လဲဟောကတ္တဗဖရာသာသနာတော်မှာတခါတဲ့တောင်ထိပ်မှာတက်ပြီးတော့အသက်နဲ့မက်နဲ့လဲပြီးတော့တရားကိုအားထုတ်ခဲ့တာအစာရေသာအငတ်ပြတ်ခံပြီးအသေးခံပြီးတော့တရားကိုအားထုတ်ခဲ့တာဒါပေမဲ့တရားသူမရဘဲနဲ့သေသွားပြီးတော့အခုဘုရားရှင်ရဲ့လက်ထက်ကျတော့ဘုရား တရားကိုအတော်လေးဟောလိုက်တာနဲ့ရတယ်ဆိုတာအကြောင်းမဲ့ကြောင့်မဟုတ်ဘူးသူတို့ကအတိတ်ကသူတို့မှာလုံလောက်အောင်သူတို့လှုပ်ထားခဲ့တဲ့ပုံကိုယ်တွေနေရောင်ကြီးလေးကိုစောင့်နေတဲ့ပရမကြာသားမွင့်လို့အားလုံးကတော့ပွင့်နေပြီးသားပဲဒါပေမဲ့နေကြီးလေးထွက်လိုက်တာနဲ့အဖိုးပွင့်ကဒါရိုက်တခါတည်းပွင့်ထွက်သွားတယ်လို့ပဲတဲ့ဖះရှင်ရဲ့တရားကိုနာယူလိုက်တာနဲ့အဲ့ဒါ ဒါတိုက်ရတဲ့ပုဂ္ဂိုလ်တရားကိုအကျဉ်းလေးခေါ်တာနဲ့ရတဲ့ပုဂ္ဂိုလ်ကတမျိုးတဲ့ဝိပစ္စဝိပစ္စတင်ညတင်ညပုဂ္ဂိုလ်ဆိုတဲ့ဒုတိယပုဂ္ဂိုလ်တမျိုးကြတော့သူကကြောတရားကို အရှေကျင့်အရှေနာယူကျင့်သုံးရတရားတော်ကိုနာယူပြီးတရားတော်အကြာကြီးအဆုံးကြတော့မှတရားတွေဟောပြောပြီးမှတရားရှိရှိဟောပြီးမှ နောက်ကနေဒေသနာညာအစဉ်ကိုလိုက်ပြီးတော့တရားရှုမှတ်ရင်းနဲ့ မတရားဖို့တရားကို तू ကရသွားတဲ့ပုဂ္ဂိုလ်တဲ့နော်အဲ့ဒီပုဂ္ဂိုလ်ကတစ်မျိုးတဲ့နော်အဲ့ဒီပုဂ္ဂိုလ်ကဒုတိယပုဂ္ဂိုလ်ကတရားကိုအရှင်းနာယူပြီးမှရတဲ့ပုဂ္ဂိုလ်တဲ့နော်တတိယပုဂ္ဂိုလ်ကျော်နေရပုဂ္ဂိုလ်လေလာရတယ်သင်ယူရတယ်နော်သီလအကျင့်တွေကိုလုပ်ရတယ်တမာတိအကျင့်တွေလုပ်ရတယ်ပညာအကျင့်တွေလုပ်ရတယ်နော်စိတ်တွေကိုစင်ကြယ်အောင်လဲ ဖြူစင်အောင်လဲလှုပ်ရတယ်နှစ်ပေါင်းများစွာကြင်ကြံကြိုးကုပ်ပွားများအားထုတ်မှမညံဖိုညံရတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါနေရပုဂ္ဂိုလ်အဲ့ဒါအခုခေတ်ကြီးကအဲ့လိုနေရပုဂ္ဂိုလ်တွေပဲများတဲ့ခေတ်တပုတ်တကားထားကိုတခါတည်းတရားတထိုင်နဲ့သောတာပန်တည်တဲ့ခေတ်ကအခုခေတ်ကသိမရှိတော့ဘူးအတော်လေးနာယုံနဲ့သောတာပန်တည်တာမရှိတော့ဘူးတရားရှိရှိနာယုံနဲ့သောတာပန်တည်တာမဖြစ်တော့ဘူးအခုခေတ်ကြီးကနော် နေရပုံကိုယ်တွေများတဲ့ခေတဲ့အခုခေတ်ကြီးကနေရပုံကိုယ်တွေတခါတည်းကျင့်နိုင်ကြာနိုင်ကြိုးစားအားထုတ်နိုင်မှရတဲ့ခေတ်နော်အဲ့ဒါကတတ္တိယပုဂ္ဂိုလ်တဲ့သီလသမာဓိပညာကိုအစဉ်တိုင်းဖြစ်ကျင့်ပြီးမှ နေရောညရောကြိုးစားပွားများအားထုတ်နေမှရတဲ့ပုဂ္ဂိုလ်ပရပရမပုဂ္ဂိုလ်ဆိုတာနောက်ဆုံးပုဂ္ဂိုလ်ရှိတယ်အဲ့ဒီပုဂ္ဂိုလ်ကြတော့ ဒီဘဝသေအောင်ကျင့်တရားကိုမရတဲ့ပုဂ္ဂိုလ်နော်တရားကျင့်တာကျင့်တာတရားကိုဒီဘဝတော့ तू ကပါရမီမျိုးတွေပဲပါသွားတဲ့ပုဂ္ဂိုလ်အဲ့ဒါကို နောက်ဆုံးပရပရမပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒါမတရားဖို့တရား तू ကမရနိုင်တဲ့ပုဂ္ဂိုလ်အဲ့တော့တချို့တလေကအဲ့ဒါတရားမကျင့်ကျင်တဲ့ခါကျတော့ငါတို့ကဒီဘဝတော့ရတော့ပါဘူးကွာနောင်ဘဝမှာပဲဆိုအဲ့ဒါအဲ့ဒါမျိုးတော့လည်းမပြောမရဘူးအဲ့ဒါကျတော့ပြင်းလို့မကျင့်တာနော် တရားကကိုကတကယ်လောက်ကြည့်ပြီးမှမရမှကဲငါတော့ဒီဘဝမှာတရားမရနိုင်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ဒါမဟာဒီဝမထေကြီးတို့ဆိုမနှစ်ပေါင်း30အထိတောင်ကျင့်ရတာလေဟုတ်တယ်မဟုတ်လားနော်နှစ်ပေါင်း30အထိတောင်ကျင့်ရတဲ့ပုဂ္ဂိုလ်ကြီးတွေရှိသေးတာပဲအဲ့ဒါကြောင့်မို့ကိုကမကျင့်မနဲ့ငါတော့နိဗ္ဗာန်မရမယ့်ပုဂ္ဂိုလ်လို့တွေ့ရင်တော့ဒါကိုယ့်ရဲ့အမှားကိုကကျင့်လို့မရရင်တော့ဒါကတော့တစ်မျိုးပေါ့နော်အဲ့တော့အဲ့ဒါလည်းပုဂ္ဂိုလ်က၄မျိုးရှိတယ်တဲ့၄မျိုးရှိတော့ ကိုကအာဖရားလက်ထက်ကလိုပဲဟောတရားဆိုနာယုံနဲ့ရတာပဲတရားလေးဟောလို့နဲ့ကျင့်စရာမလိုပါဘူးဆိုရင်အဲ့ဒါအလွယ်လွယ်အမှားမှဖြစ်ကုန်တတ်တယ်တဲ့နော်ဒါကြောင့်မို့အခုသမထကိုအခြေခံပြီးတော့ဝိပဿနာကို ရှုတဲ့ပုဂ္ဂိုလ်နော်ဝိပဿနာခန္ဓာ၅ပါးရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးကိုဆင်ញင်သုံးသပ်ပြီးတော့မှအဲ့ဒီပရမတ်တရားတွေရဲ့အပေါ်ကနေမှတမာတိတွေဖြစ်သွားတဲ့ပုဂ္ဂိုလ်အဲ့ဒါဝိပဿနာ အခြေပြုပြီးတော့တမာတိတမထကနောက်ကလိုက်တာဝိပဿနာရှေ့သွားတမထကနောက်လိုက်စောသောဟာကြတော့တမထရှေ့သွားဝိပဿနာနောက်လိုက်တဲ့နောက်တတိယတစ်မျိုးကြတော့တမထနဲ့ဝိပဿနာကိုဒွန်တွဲပြီးတော့ကျင့်တဲ့ပုဂ္ဂိုလ်လို့ပြောတာတဲ့အဲ့ဒါကြတော့သူတို့ဒီကအထကရာဖွင့်တဲ့ဟာတွေကကြတော့သူတို့ကပထမတန်ရအောင်လုပ်တယ်ပထမတန်စိတ်လေးတွေကိုတစ်ခါဝိပဿနာရှုလိုက် တခါဒုတိယဇန်ရအောင်တက်လိုက်ဒုတိယဇန်ကနေမှအဲ့ဒီဖြစ်ပေါ်လာတဲ့စိတ်ကလေးတွေကိုဝိပဿနာပြန်ရှုလိုက်ဆိုပြီးတော့သမထတလဲဝိပဿနာတလဲသမထတလဲဝိပဿနာတလဲနဲ့သူကဒွန်တွဲပြီးတော့သူကအဲ့ဒီကနေမှအာပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်နော်အာဂတနိသယေနာဇံဝိညာဏိသနေဝတိညာနာတိညာယတနာဇံဆိုပြီးတော့အဲ့ဒီလိုတွေသူကတက်သွားတာအဲ့လိုတက်သွားတဲ့ နီးကဒွန်တွဲဒွန်တွဲပြီးတက်သွားတဲ့ဟာကြတော့အခုတမာဘတ်တွေဝင်စားကြတဲ့မထေကြီးတွေဆိုသူကအဲ့လိုနဲ့တက်ရတယ်လို့စားတော့အဲ့လိုပြတယ်ဖလားဒီနိရောဓတမာဘတ်ဝင်စားတဲ့ပုံကိုကြီးတွေဆိုပထမဇန်ဝင်စားလိုက်အဲ့ဒီရဲ့ဇန်စိတ်တွေဆင်ញင်သုံးသပ်လိုက်ဒုတိယဇန်ဝင်စားလိုက်အဲ့ဒီရဲ့ဇန်စိတ်ကနေဝိပဿနာဆင်ញင်သုံးသပ်လိုက်အဲ့ဒီကနေမှအခုပြောတဲ့အဲနောက်ဆုံးတော့စိတ်စိတ်တိတ်တွေချုပ်ဆုံးတဲ့နေရာရောက်သွားအောင်ဒီသူတို့ကတခါတည်းအဲ့ဒီမှာဆက်လက်ပြီးတော့ရှုပွားသွားတာပေါ့နော် အဲ့ဒီလိုဒွန်တွဲဒွန်တွဲပြီးရှုတာလည်းရှိတယ်နောက်တစ်ခုကသူကသမထယူလိုက်ဝိပဿနာယူလိုက်နောက်တစ်မျိုးကအဲ့ဒါမျိုးသွားတာရှိတယ်နော်သမထယူလိုက်ဝိပဿနာယူလိုက်ဆိုတာသမထကိုယူတာကစိတ်ကအတွင်းပြန့်လွင်လွန်းရင်သမထကိုပြန်ယူတာဟာစိတ်တွေအတွင်းပြန့်လွင်တယ်ငါစိတ်ကတော့ကဲအဲ့ဒါဆိုလို့ရှိရင်အခုကဲငါဝင်လေထွက်လေလေးမှတ်မယ်ဟောဒါတမာရီကိုယူလိုက်တာ ဝင်တယ်သိတယ်ထွက်တယ်သိတယ်ဝင်တယ်သိတယ်ထွက်တယ်သိတယ်ဆိုတော့အဲ့ဒီပြန့်လွင့်တဲ့ဥဒိစ္စကိုသူထိန်းတာပေါ့အဲ့ဒီကနေပြီးတော့အော်နည်းနည်းဝင်တယ်ထွက်တယ်ကိုရှုနေရင်းနဲ့ကဲငါဝိပဿနာပြန်ရှုတော့မယ်ကဲခန္ဓာကိုယ်ပေါ်မှာကဲဝိပဿနာရှုမယ်ဆိုပြီးတော့တခါအာသူကတခါတည်းနဲ့တော့တမထဝိပဿနာဒစိတ်တစ်ခဲနဲ့ရှုလို့တော့မရဘူးလေပြိုင်သူကတော့အဲ့တော့တမာရီလေးကိုနည်းနည်းလေးရအောင်လေးယူလိုက်ပြီးတော့ အဲ့လိုလေးအခြေလေးပြုတ်လိုက်ပြီးတဲ့အခါကျမှကဲဒီပရမယုံနံရဲ့အပေါ်မှာအခုပြောသလိုပဲအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတင်ရှုတယ်ရှုတဲ့အခါကျတော့ तू ကဘာဖြစ်လာညင်းငွေ့လာတာအခုတချို့လေဒကမာတွေပြောတယ်ဒီယုတ်တရားရဲ့အပေါ်မှာဆင်ញင်းသုံးသက်ပွားများကြာတော့ပြင်းလာတာညံကမတက်ချင်တော့ဒါကြီးကိုကြည့်နေရတာပြင်းလာတယ်ပြင်းနေတာအကောသစ္စာပြင်းရည်ညင်းငွေ့ပြီးဆုံးနေလာပြီမလောက်ချင်တော့ဘူး ဒါကြောင့်မို့အဲ့ဒီစိတ်ကိုလည်းပဲ तू ကဖယ်ရှားရမှာဒီယုတ်တရားတွေရဲ့အပေါ်မှာအကျဉ်းချင်းအကျဉ်းချင်းမြင်ပြီးသိနေအောင်ရှုနေရမယ့်အစားပြင်းကြီးလာတာညင်းငွေလာတာမကြည့်ကျင်တာအဲ့ဒါတွေဖြစ်လာတဲ့အခါကျတော့ကဲအဲ့ဒီပြင်းကြီးညင်းငွေတဲ့စိတ်တွေပျောက်သွားအောင်လို့တခါတည်းအဲ့ဒါပြန်ရှုလိုအပ်ရင်တခါတည်းတမာရီလေးကိုနည်းနည်းပြန်မွေးလိုက်အဲဝိပဿနာပြန်ရှုလိုက်အဲ့ဒီလိုနဲ့တမထနဲ့ဝိပဿနာကိုအခုပြောတဲ့အစစ်မြင့်သည်အထိ ပထမဇန်ဒုတိယဇန်တွေအထိတော့မသွားတော့ဘဲနဲ့ तू ကအောက်ခြေကနေပြီးတော့ तू က तू သမထလေးအေးလှုပ်လိုက်တခါဝိပဿနာပဲပြန်ကူးလိုက်အဲ့ဒါမျိုးကိုလည်းယူဆတယ်တဲ့အခုပြောတဲ့ပထမဇန်ဒုတိယဇန်ကနေမှအာတခါတည်းဝင်သားဝင်သားပြီးရှုတာလဲမြတ်စွာဘုရားနောက်ဆုံးပြိဋိဘပြုကနာနီကြတော့လဲပထမဇန်ကိုဝင်သားလိုက်အဲ့ဒီကနေမှအာအိဋ္ဌဒုက္ခအနတ္တလက္ခဏာတွေနဲ့အဲ့ဒီမှာဖြစ်ပေါ်လာတဲ့ဇန်စိတ်တွေကနေမှရှုလိုက် အဲ့ဒီလိုသမထတလဲဝိပဿနာတလဲသမထတလဲဝိပဿနာတလဲနောက်ဆုံးမြတ်စွာဘုရားပြိဋိဝပြုကနာဒီမှာအကုန်လုံးဇန်တွေကိုအစဉ်လိုက်ဝင်လာပြီးတော့မှအဲ့ဒီကနေမှနောက်ဆုံးပြိဋိဝပြုသွားတာဒါကတော့ပထမအဲ့နီးပေါ့ဒုတိယနီးကြတော့အဲ့လိုအောက်အခြေခံမှာသမထတစ်မျိုးဝိပဿနာတစ်မျိုးလှဲ့လှဲ့လှဲ့လှဲ့ပြီးတော့အဲ့ဒါစိတ်တွေတိတ်ပြန့်လွင့်လွန်းနေဆိုရင်သမထကိုသေချာပြန်ယူလိုက် ပြန်ယူပြီးတာနဲ့စိတ်ကနည်းလေးတည်ငြိမ်လာရင်ဝိပဿနာရှုဝိပဿနာရှုပြီးပြင်းကြီးငီးငွဲပြီးတော့မရှုကျင်တဲ့စိတ်တွေဖြစ်တဲ့ဆိုတမထာလေးကိုပြန်ယူလိုက်နဲ့အဲ့လိုနဲ့ဒွန်တွဲပြီးတော့တမထနဲ့ဝိပဿနာနဲ့ကိုမျှမျှမျှမျှပြီးတော့ तू ကလှုပ်သွားတာအဲ့ဒါကိုယုကနတ္တလို့ပြောတာနော်တမထတလဲဝိပဿနာတလဲအဲ့လိုလေးလှုပ်လှုပ်လှုပ်လှုပ်ပြီးတော့မှသောတာပန်သဂရာကံအနာကံတီးအောင်လှုပ်သွားတဲ့ပုဂ္ဂိုလ်လို့ပြောတယ်အဲ့ဒါတတ္တိယပုဂ္ဂိုလ်တဲ့နော် တတိယပုဂ္ဂိုလ်အဲ့ဒါမျိုးတဲ့နောက်စတုထပုဂ္ဂိုလ်ကတော့ဦးဇင်းတို့ဝိပဿနာညညူးကြောင်းလို့အခုပြော ပြောပြောပြော နေကြတဲ့အဲ့ဒီတရားပဲနော်ဝိပဿနာညညူးကြောင်းတရားတွေအဲ့ဒီဝိပဿနာညညူးကြောင်းတရားတွေကိုအဲ့ဒီပုဂ္ဂိုလ်တဦးတယောက်ကသူကအဲ့ဒီပေါ်မှာမက်လို့ဖို့လို့ထင်းနေတာပြောတာနော်မက်လို့ဖို့လို့ तू ကထင်းနေတာအဲ့ဒီ မက်ဖို့လို့ထင်ပြီးတော့သူကအယူလွဲသွားတဲ့အဲ့ဒါမျိုးဖြစ်နေတဲ့ပုံကိုမျိုးအဲ့ဒါမျိုးကို ရှင်အာနန္ဒာကတရားအားထုတ်ကြတဲ့ပုံကိုတွေနော်တမာတိအားတွေကောင်းလာတဲ့အခါကျတော့ तू ကဘာဖြစ်လဲဆိုတော့ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးကတမာတိအားတွေကောင်းလာတဲ့အခါကျတော့ရုပ်တရားလည်းကြည်လင်းလာတယ်အဲ့ဒီကနေစိတ်တရားလည်းကြည်လင်းလာတယ်နော် တမာရီအားတွေကောင်းလာတဲ့ခါကျတော့အဲ့ဒီရုပ်တွေလည်းကြည်လင်ပြီးစိတ်တွေလည်းကြည်လင်ပြီးတော့အဲ့လိုတက်လာတဲ့အချိန်မှာဦးဇင်းတို့ဘာတွေဖြစ်ရတော့ဆိုတော့ဒီခန္ဓာကိုယ်ကြီးကလင့်ထိန်လာတာအဲ့တော့လင်းပြီးတော့စိတ်ကတွေးတဲ့စိတ်ကြံစီတဲ့စိတ်တွေကမရှိတော့ဘူးအဲ့ဒီအချိန် တွေးတောတဲ့စိတ်တွေကြံစီတဲ့စိတ်တွေမရှိတော့ဘဲနဲ့စိတ်ကဒီပေါ်မှာတီးပြီးလာတဲ့အခါကျတော့အဲ့ဒီတီးကြီးလာတဲ့စိတ်ကစိတ်ရဲ့တီးကြီးမှုကြောင့်ဩဘာတော်ဆိုတဲ့အလင်းရောင်ကြီးဩဘာတအလင်းရောင်အဲ့ဒီအလင်းရောင်ကြီးဖြစ်လာအဲ့ဒါကကိုယ့်ရဲ့ခန္ဓာကိုယ်တစ်ခါလုံးလင်းတာရှိတယ်တစ်ကြောင်းလုံးလင်းတာရှိတယ်တစ်လောကလုံးလင်းလာတာရှိတယ် အဲ့ဒီလင်းပြီးတော့ကြည်ပြီးအေးနေတာအဲ့ဒီအရသာကဦးဇင်းတို့ညအခါမှာတောတွေတောင်တွေထဲမှာအရင်တော့ကနေခဲ့ရလို့ညအခါမှာလာလေးသာတော့အေးမြလိုက်တာနေရာနှံ့ကိုလှမ်းကြည့်လိုက်လာရိတ်လေးနဲ့လာရောင်လေးနဲ့တစ်ပင်တွေလဲတောတောင်တွေလဲအကုန်မြင်ပြီးတော့နေရတဲ့သဘောမျိုးလေးအဲ့ဒီသဘောမျိုးလေးနဲ့တခါတည်း ကြည်လင်ပြီးတော့အေးမြနေသလိုပဲအဲ့ဒီ level ရောက်တဲ့အခါရောက်တော့ကိုကိုကိုဟာလင်းလိုက်တာကြည်လိုက်တာ အေးလိုက်တာတခါဦးစင်ပထမဦးဆုံးစပြီးတော့ရတဲ့အချိန်တုန်းကကိုကိုကိုမယုံနိုင်မှုဖြစ်ဒီမျက်စိမိတ်ပြီးတော့တရားထိုင်နေရင်းနဲ့ဒီတခန်းလုံးဟာလင်းထိုင် ကျောင်းဝင်းကြီးတွေကြည့်လို့ကျောင်းဝင်းကြီးတွေကလည်းအကုန်လုံးလင်းထိန်နေတာတခါတည်းပဝန်းကျင်ကြီးတွေအကုန်လုံးကြည့်လိုက်တဲ့အခါကျအကုန်လင်းထိန်တယ်ဟာငါမဟုတ်သေးပါဘူးဒါကြီးရဲ့ညလာတွေသားလို့ပါစိတ်ကဖြစ်တာဖြစ်တာအဲ့ဒီလိုဖြစ်ပြီးတော့ဟုတ်သေးပါဘူးကိုကိုကိုအဲ့ဒါနဲ့ဟုတ်တယ်မဟုတ်ဘူးဟုတ်တယ်မဟုတ်ဘူးဖြစ်လာဖြစ်လာတဲ့အခါကျတော့နောက်ဆုံးရောက်တော့ကဲငါသေးချအောင်တော့ငါထကြည့်အောင်မယ်ဆိုပြီးတော့ တရားဖြုတ်မယ်လဲလှုပ်လဲလှုပ်လိုက်ရောအဲ့ဒီအချိန်ကျတော့မှမျက်စိကဖွင့်ကြည့်လိုက်တော့ကိုထိုင်းနေတဲ့အခန်းကလည်းတရားထိုင်နေတဲ့အချိန်ကလည်းည9နာရီ10နာရီအခန်းကလည်းဘာမီမှလည်းမရှိဘူးမှောင်မဲကဲဒီလောက်ရှိတာအပြင်ထိကငါသေချာထွက်ကြည့်အောင်မယ်အပြင်မှာကြတော့လေလက်ွယ်ညာကြီးမှောင်မဲလို့အဲ့ဒီကြတော့မှဩစာထဲမှာပါတဲ့ဩဘာတော် နော်အလင်းရောင်ဆိုတဲ့ဩဘာသအလင်းရောင်ကြီးဆိုတာဒါကိုပြောတာပါလားသိတယ်အဲ့ဒီအလင်းရောင်ဟာအနှောင့်အယှက်တကယ်တော့မဟုတ်ဘူးအဲ့ဒီပေါ်မှာ အခုပြောတဲ့ပြန်လွင်တဲ့စိတ်အဲ့ဒါပေါ်မှာသွားပြီးတော့ဟာငါတော့မက်ရပြီကွာ ဖိုရပြီကွာလို့ထင်တဲ့စိတ်ကအဲ့ဒါအလွဲအမှားကိုပြောတာအဲ့ဒီနေရာရောက်တာကတော့တမာရီအားကောင်းတဲ့ပုဂ္ဂိုလ်အဲ့ဒီနေရာရောက်ကိုရောက်သွားမှာတဲ့နော် တမာရီအားတွေကောင်းသွားရင်အဲ့ဒီနေရာကြီးကလင့်ထိုင်ပြီးတကြောင်မို့ဦးဇင်းတို့လေဒီဆရာတော်ဖရာကြီးကကြောင်းမှာညတိုင်ကို စာမဖတ်ရတရားအထုတ်ရမယ်ဆိုပြီးအမိန့်ထုတ်ထားတယ်အဲ့ဒီအမိန့်ထုတ်ထားတဲ့အချိန်မှာတက်ချတောင်ဆရာတော်ဥတီလောကရဲ့ကြောင်းကလင့်ထိုင်နေတာဆရာတော်ကြီးကဒီကောင်ငါစကားနားမထောင်ဘူးညတိုင်စာဖတ်နေတယ်ထင်တယ်ဆိုပြီးတော့ အဲ့ဒီမှာသွားပြီးတော့ကြည့်တဲ့အခါကျတော့မဟုတ်ဘူးစာဖတ်တာမဟုတ်ဘူးတရားထိုင်နေတာသူ့ရဲ့ခန္ဓာကိုယ်ကအယောင်တွေထွက်နေတာခန္ဓာကိုယ်ကအယောင်တွေထွက်အယောင်တွေထွက်ပြီးတော့တခါတည်းအဲ့ဒီမှာခန္ဓာကိုယ်ကထွက်နေတဲ့အယောင်ကအကုန်လုံးပြတ်နှံ့ဆရာတော်ကကဲသူဒီထဲထိုင်တော့မဖြစ်တော့ဘူးသူတရားအနှောင့်အယှက်ဖြစ်လိမ့်နောက်ရကျော်ဒီလောကမင်းအเจ้าမနေတော့နဲ့နင်ထုတ်လိုက်တာ ဟိုကစိတ်ကတမျိုးကွက်ငါအကြောင်းမနေသေးချင်လို့ထင်တာမဟုတ်ဘူးဆရာတော်ကြီးကသူတရားနဲ့သူပိုလုံးဖြောင်လို့အဲ့တော့သူကဘာပြောသွားလဲအရှင်ဘုရားတဲ့နောက်ထပ်အရှင်ဘုရားသည်တပည့်တော်ကောင်းငင်ကနေလာဖူးဖူးမယ်ဘုရားလို့ပြောပြီးတော့တခါတည်းတောထွက်သွားတာတောထွက်သွားပြီးတောတွေတောင်တွေထဲမှာလှည့်ပတ်ခြင်းနောက်တော့ဆရာတော်ကြီးကသူတစ်ပည့်စီသွားတွေ့ရှာပါတယ်သွားတွေ့တဲ့အခါကျတော့အဲ့မှာတောထဲမှာဆရာတစ်ပည့်သွားနေရင်းနဲ့အဲ့မှာတောဆင်ကြီးတစ်ခေါက်လာတော့ဥတီလောကတစ်ပင်ပေါ်တက်ပြေးတော့ဆရာတော်ကြီးက ပြုံးနေဒီလောကငါစီပြောတော့ဇန်နဲ့ပြန်လာမယ်ဆိုဟိုကချိန်ရိုက်လာတာမြင်တော့တစ်ပင်ပေါ်ပြည့်တတ်တာနော်နောက်အောင်ကြတော့တော်တော်လေးတော့သိချတော်ဆရာတော်လည်းထူပုံတော့ပေါက်ပါလေဘာလို့လဲဆိုတော့သူသွားသွားပြီးတရားအားထုတ်နေတဲ့နေရာကိုတကာတွေကလိုက်သွားပြီးတော့ဆရာတော်ထိုင်တဲ့ကုတ်ပြစ်လေးအပေါ်မှာဆရာတော်ကတရားမှတ်နေတဲ့အချိန်မှာအောက်ကနေအဲ့ဒီကုတ်ပြစ်ကပြင်များတွေကိုတစ်ချောင်းချင်းတစ်ချောင်းချင်းဆွတ်ထုတ်တာအဲ့ဒါဆွတ်ထုတ်တာဆရာတော်ဟာ ပြင်နေမရှိတော့ဘဲနဲ့ဒီတိုင်းတည်နေတယ်လို့ဦးဇင်းတို့အဲ့လိုဖတ်ဖို့ပါလေနော်အဲ့ဒါကြောင့်မို့တမာရီအားတွေကောင်းရင်တော့သူကအဲ့လိုတွေအလင်းတွေအယောင်တွေသူကဖြစ်တတ်တယ်တဲ့ဒါကတမာရီကြောင့်ဖြစ်တာဒါပေမဲ့အဲ့ဒီတမာရီကြောင့်ဖြစ်တဲ့အလင်းတွေရဲ့အယောင်တွေရဲ့အပေါ်မှာသွားပြီးတော့မှတဏှာနဲ့ကန့်ညိတာပြန့်လွင့်တဲ့စိတ်တွေဖြစ်တာဟာဒါကတော့ဟုတ်ဟုတ်မယ်မထင်ဘူးမဟုတ်ဘူးမထင်ဘူးနဲ့အဲ့ဒါမျိုးစုံဖြစ်တာအဲ့ဒီစောစောကဦးဇင်းဖြစ်တယ်လို့ပေါ့ စိတ်ကဒီပေါ်မှာညိလာတဲ့အခါကျတော့ကိုကိုကိုတခါမှလည်းတွေ့မှမတွေ့ဘူးတာရောက်မှမရောက်ဘူးတာကိုဒီနေရာစရောက်တဲ့အချိန်ကျတော့တခါတည်းကြိလိုက်တိုင်းကြိလိုက်တိုင်းမှာတခါတည်းလာရောက်ဖြန်းပြီးတော့ကြိရသလိုပဲလင့်ထိန်ပြီးတော့တလောကလုံးလင့်ထိန်နေတာကြီးမြင်ရတဲ့အခါကျတော့ကိုကိုကိုအဲ့မှာတန်တရားတွေဝင်လာတယ်အဲ့ဒီမှာတွေတရားတွေဖြတ်တယ်စိတ်တွေကပြန့်လွင်သွားတယ်အဲအဲ့ဒါကိုမပြန့်လွင်အောင်လို့အနိစ္စသဘောနဲ့သူ့သဘောသူဒီရောင်လေးတွေအလင်းလေးတွေပေါ်တာလေးတွေလည်းအနိစ္စလက္ခဏာညာ ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်တွေနဲ့ကိုကရှုပြီးသွားလိုက်မယ်ဆိုရင်တော့လမ်းကြောင်းပေါ်တက်သွားမှာဒါကြောင့်မို့အဲ့ဒီလိုဩဘာသောဆိုတဲ့အဲအလေးအယောင်လေးနေပေါ်လာတဲ့အဲပေါ်လာတတ်တဲ့ပီတိပတ္တတိတဲ့နော်ပီတိတွေတကိုယ်လုံးဟာတခါတည်းဖရဏပီတိဆိုတာတကိုယ်လုံးမှာဝမ်းသာလာနော်ဝါခွန်းတစ်ခုကိုစီတဲ့နှက်လိုက်တယ်လို့တကိုယ်လုံးမှာပီတိတွေဖြာထွက်တာအဲ့ဒီပီတိတွေကလည်း ဖြာထွက်တဲ့အခါမှာအဲ့ဒီမှာကိုကိုကိုမက်လို့ဖိုးလို့နော်အဲ့ဒါတွေသွားပြီးတော့ထင်တတ်တယ်နော်ပတ္တတိငြိမ့်အေးတာစိတ်ထဲမှာနော်အေးပြီးတမာရီအားတွေအရန်တက်လာရင်ငြိမ့်အေးနေတာအဲ့ဒါတွေဖြစ်လာတတ်တယ်နောက်တတ္တိအားတွေအရန်ကောင်းလာတတ်တယ်နော်တတိအားကအခုဝင်လေထွက်လေမှတ်မှတ်မှတ်ဆိုအခုကကိုကလုံနေရတာ နောက်ပိုင်းတတိအားတကယ်ကောင်းလာတဲ့အချိန်ကျတော့ဦးဇင်းတော်ဒကာဒကမတွေကိုကမှတ်တာမဟုတ်တော့ဘူး အဲ့ဒါသူကနဲ့သူကတတိယတီးနေတာတတိယတီးနေတဲ့အချိန်ရောက်တော့တနေ့တနေ့ဆိုတော့ခဏလေးကုံသွားတာခဏလေးကုံသွားတော့အော်လူဘဝဆိုတာဘာမှမကြပါလားလူဘဝဆိုတာခဏလေးပဲတရက်တရက်အကုန်ကလည်းမြန်လိုက်တာမြန်လိုက်တာနော်နေခင်အခုဆုံးလေးစားဆုံးလေးစားပြီးတရားလေးအားထုတ်လိုက်ဟာညအိတ်ချိန်ရောက်သွားပြန်ပြီနော်ဟာတခါတည်းခဏလေးတခါတည်းကျိန်းလိုက်ပြီးတော့တခါပြန်အားထုတ်လိုက်ဩရောက်သွားပြန်ပြီဆုံးစားကျိန်း အဲ့တော့ထမင်းကလည်းမစားလို့မရအိတ်ချိန်ကလည်းမအိတ်လို့မရသူ့ချိန်အိတ်ချိန်ကလည်းအိတ်ပေးရတယ်စားချိန်လည်းစားပေးရတယ်ဒါပေမဲ့တတိအားတွေကအရန်ကောင်းအဲ့ဒီအချိန်တွေမှာကိုကိုကိုဒီတတိတွေပေါ်မှာငါတတိတွေအားကောင်းပြီးငါဒီလိုဖြစ်ပြီးဆိုပြီးတော့အဲ့ဒီပေါ်မှာသွားပြီးတော့မက်ဖို့တွေလည်းထင်တတ်တယ်နော်ဝီရိယအားတွေကကောင်းလာတယ်တတိအားတွေကကောင်းလာတယ်နော်အဲ့မှာဥပ္ပခါသဘောတွေနော် အဲ့ဒါတွေကလည်းကိုရှူတိုင်းရှူတိုင်းမှာဒုက္ခဒုက္ခတွေလွတ်ပြီးတော့တခါတည်းဥပ္ပခါသဘောတွေမှာစိတ်တွေကအကုန်လုံးရှုနိုင်တယ်ပွားနိုင်တဲ့အဆင့်တွေပြောကျင်တာကတော့အဲ့ဒါဝိပဿနာနဲ့ပတ်သက်ပြီးတော့အညစ်အကြေး10မျိုးဆိုပြီးတော့ပြောတာ तू ကတော့တကယ်အညစ်အကြေးမဟုတ်ဘူး तू ကတကယ်တမ်းကတမာရီအားကောင်းလို့ဖြစ်တာအဲ့ဒီလို့တမာရီအားကောင်းမှုပေါ်မှာတတိအားကောင်းမှုပေါ်မှာဝီရိယအားကောင်းမှုအပေါ်မှာ နော်ကိုရှုနေတဲ့ရှုွက်တွေရဲ့အပေါ်မှာရှုတိုင်းရှုတိုင်းရဲ့အပေါ်မှာတတိအားသမารီအားပညာအားတွေကောင်းပြီးတော့မှအလင်းတွေအဝင်းတွေပီတိတွေပတ္တတိတွေငြိမ်းအဲမှုတွေအဲ့ဓာတွေရတာရဲ့အပေါ်မှာသွားပြီးတော့မက်လို့ထင်တာဖိုလို့ထင်တာနော်တခါလေးတခါရရင်တော့ငါသောတာပတစ်ကြိမ်နှစ်ခါရရင်နှစ်ကြိမ်သုံးခါရရင်သုံးကြိမ်ဟောအဲ့ဓာမျိုးတွေနဲ့ထင်ပြီးတော့ အယူတွေလွဲပြီးတော့လွဲချော်သွားရင်လဲမတရားဖို့တရားမရပါဘူးတဲ့ဒါကြောင့်မို့အဲ့ဒီမက်ဖို့မရခြင်းဟာအဲ့ဒီစောစောကပြောတဲ့ကိလေသာတွေသွားပြီးတော့ဝင်လို့เนาะတဏမာနဒိဋ္ဌိတွေနဲ့သွားကတ်နေလို့မရတာပါတဲ့ဒါကြောင့်မို့အဲ့ဒီလိုအဆင့်တွေပေါ်လာရင်လဲအဲ့ဓာတွေကိုပယ်ရှားပြီးတော့ ကြင့်ကြံကြိုးကုပ်အားထုတ်မယ်ဆိုရင် သောတာပန်လည်းတည်တယ်သဂရကံလည်းတည်တယ်အနာကံလည်းတည်ပါတယ်တဲ့အဲ့ဒါကတော့ဝိပဿနာတရားပွားများအားထုတ်ရင်းနဲ့လာပြီးတွေ့ရမယ်ဟာဒီအဲ့ဒါကလည်းအရန်ရေးကြည့်တယ်နော်ဦးဇင်းတို့တရားတော်မတွေကိုကစာပေရလဲမတင်ထားဘူးမတင်ထားဘူးတဲ့အခါကျတော့တခါတလေကိုသိတဲ့တရားလေးနဲ့ကိုကိုကိုအဟုတ်ထင်ပြီးတော့သောတာပန်လို့ထင်သဂရကလို့ထင် အဲ့တော့ဘာဖြစ်လဲကိုကိုကိုအထင်ကျင့်ပြီးသူတော်ဘာသွားနှိပ်ကွတယ်ဘုန်းကြီးမြင်လဲချစ်မခိုးချင်ကြတော့နော်လူလူချင်းကြတော့လဲဩငါသောတာပန်ဟောအထင်တွေကသေးတကယ်တမ်းကိုကသောတာပန်အစစ်မဟုတ်ဘူးသောတာပန်အစစ်ကအခုပြောသလိုသူ့ရဲ့ကိလေသာပယ်ပြီးသောတာပန်အတုကမပယ်ဘူးမပယ်ဘဲနဲ့အဲ့ဒီတဏမာနဒိဋ္ဌိတွေနဲ့ကိုကိုကိုအထင်တွေကြည့်အမြင်တွေကြည့်ပြီးတော့နောက်ဆက်ပြီးတော့အာမထုတ်တော့ အဲ့ဒီမှာလမ်းဆုံးပြီတဲ့သူ့ဘဝကြီးဆုံးရှုံးတယ်နော်ဆုံးရှုံးတော့ကြောင့်မို့ဦးဇင်းကဒီနေ့ဦးဇင်းတို့တရားဓမ္မတွေဝိပဿနာတရားလုံနေရင်းနဲ့ကိုကိုကိုထင်ကြီးပြီးတော့သောတာပန်မဟုတ်ဘဲနဲ့သောတာပန်နဲ့ထင်တာတွေသူများမြောက်ပေးလို့ဖြစ်ရတဲ့သောတာပန်မျိုးတွေပေါ့နော်သူများမြောက်ပေးတာ ਨੇ အဲ့ဒါနဲ့ဟိုကဆရာသမားဗျာတွေပေးလို့အာတခါတည်းဟိုဘလို့ငိမ့်ဘလို့အေးပြီးတခါတည်းဘလို့ချုပ်သွားတာနဲ့ကိုကိုကိုသောတာပန်ထင်တာတို့သဂရာဂံထင်တာတို့ အဲ့လိုတွေလောက်ကုန်ကြရင်ဦးဇင်းတို့တရားဒဂမတွေတရားတွေမတက်ဖဲနဲ့ကိုကိုကိုနောက်ဆုံးဒေဂနာနီကျမဒါလေးပါဖောက်ပြန်တဲ့ဝေဒနာတွေကနှိပ်ဆက်နော်တာဆွဲသမီးဆွဲအိုးဆွဲအိမ်ဆွဲတွေအဆွဲတွေကအာကြီးအဲ့ဒီကြတော့မှကိုတရားကကိုကိုမကယ်နိုင်တဲ့ဘဝနဲ့ဘဝမှာဏီကုန်းချုပ်မှာစိုးလို့အော်ဒီတရားလေးတော့ဦးဇင်းတို့တရားဓမ္မတွေအတွက်ငါဟောပေးအောင်မယ်ကျင့်စဉ်တရားဟာနော်တမထကိုအခြေခံပြီးတော့ဝိပဿနာရှုတဲ့ သမထယာနိကလမ်းနဲ့သွားလို့လည်းရတယ်ဒါလေးလည်းသိသေးခြင်းနဲ့အဲ့တော့ကိုကအဲ့ဒီလမ်းနဲ့ကြင့်ញင်လားဩဒါမှမဟုတ်လို့တပည့်တော်တော့အဲ့လိုကြင့်လို့မလွယ်လို့ပါဗျာဝိပဿနာယာနိကနဲ့သွားမယ်ဆိုရင်အဲ့ဒါကြတော့ဥပမာဘာပေးလဲပင်လေတဲ့လက်ပြကူးတဲ့ပုဂ္ဂိုလ်တဲ့ဝိပဿနာယာနိက तू ကတော့ဖောင်ဖွဲ့မနေတော့ဘူးကဲပင်လေထဲမှာမိเจ้าငမန်းနေ ဘာတွေပဲရှိရှိရအောင်ငါအကုန်ကြော်ဖြတ်ပြီးဝဲတွေလှိုင်းတွေလဲအကုန်ကြော်ရအောင်ကူးမယ်ဆိုပြီးတော့ဟိုဘက်ကိုကူးတဲ့ပုံကိုနဲ့ဒူးတယ်တဲ့သူကတော့တမထလို့စပြောနေတာ မရှိတော့နော်ပင်လယ်ထဲမှာမိเจ้าနေငါးတွေလဲအကိုက်အစားလဲခံရနိုင်တယ်လို့ဝဲလဲခတ်ပြီးတော့လဲဒီနာတွေမဲ့ဟိုမတက်ဖဲနဲ့လဲနေတတ်တယ်ပေါ့သူကဆိုလိုတာကတော့နော်လက်ပစ်ကူးတဲ့ပုံကိုအန္တရာယ်များတယ်လို့ပါပဲပေါ့ဝိပဿနာယာနိကတက်တက်သွားတော့သူ့မှာတမထအားကောင်းကောင်းမရှိတော့ အဲ့ဒီပုဂ္ဂိုလ်ကလည်းအဲ့နာတွေဝဲလဲတတ်တယ်ဒါပေမဲ့သွားမယ်ဆိုရင်လည်းရောက်သွားရင်လည်းသူကတော့မြန်မြန်ရောက်တယ်လို့ဆိုလိုတယ်နော်ဘာလို့လဲဝိပဿနာရှုရင်းနဲ့သူကမြန်မြန်ရောက်တယ်အဲ့ဒါကိုသူကဒုက္ခဝိပဿကနော်တုဒ္ဓဝိပဿကအဲ့ဒါမျိုးနှမျိုးလဲသုံးတယ်နော်ဒုက္ခဝိပဿကဆိုတာဇံစိမကတဖြင့်6တွေ့သောယဟန္တာလို့ပြောတာသူကမြေရှုံးမိုးပြန်တကောသံဘာမှလုပ်လို့မရဘူးသူကအဲ့ဒီအဲ့ဒီပုဂ္ဂိုလ်က နောက်စောသောသမထယာနိကကနေသွားတဲ့ပုဂ္ဂိုလ်ကတော့ပထမသံဒုတိယသံတတိယသံစတုထသံရပြီရပြီဆိုပေမဲ့လည်းသူကမြေချိုးမိုးပြန်မရသေးဘူးအဲ့ဒါကဇံပဲရတာပြောတော့တာဇံပြန်တယ်ပြောတာတကယ်တမ်းကအဘိညာဉ်ကိုရမှာသူကအဲ့ဒီမှာရေကတိုင်းလေကတိုင်းမြေကတိုင်းတွေကိုအကုန်လုံးရှုပြီးတော့အဘိညာဉ်ရမှာသူကမြေချိုးမိုးပြန်တကောဇံတွေရတာအဲ့ဒီပုံကိုကြတော့ဖန်သိမှုအမျိုးမျိုးတွေလုံထိုင်တဲ့ပုံကိုစောသောဝိပဿနာယာနိကတက်တက်သွားတဲ့ပုံကိုကြတော့ မြေလျှိုးမိုးပြန်တကောတန်တွေမလုံနိုင်ဘူးမဖန်သင်းနိုင်ဘူးသူကအဲ့ဒီမှာကိလေသာတရားတွေတန်ရောစဉ်တရားတွေအလုံးကိုပယ်တတ်သွားတဲ့ပုဂ္ဂိုလ်နော်အဲ့တော့ယုဂန္တတဆိုတဲ့တခါတည်းသမထတက်လက်ဝိပဿနာတက်လက်သမထတက်လက်ဝိပဿနာတက်လက်လိုရင်လိုအပ်တာဖြစ်ပြီးရှုသွားတဲ့နီလန်းအဲ့ဒီနီလန်းနဲ့လည်းကျင့်လို့ရတယ်အဲအဲ့ဒီလိုတွေကျင့်နေရင်းနဲ့နော်အခုနောက်ဆုံးနီလန်းလို့ပြောတဲ့ဟာကတော့ဒါအဲ့ပေါ်မှာကန့်ညှိမှုမဖြစ်အောင်ပါပဲဩဘာသောပိတိပတ္တိတော့ အဲ့ဒီကဒီမောက်ခဆိုတဲ့ဘက်ကဆိုတဲ့ဒီတရားတွေရဲ့အပေါ်မှာသွားပြီးတော့ကန့်ညိမနေတော့ဘဲနဲ့အော်ဒါတွေဟာအမှားတွေပဲငါသွားမဲ့လန်ခီရဲ့အပိတ်အဆုတ်အပိတ်ပင် အတားစီအမှားယွင်းတွေပဲလို့သိပြီးတော့အဲ့ဒါမက်ကမက်ကညာနာဒသနာဝိသုဒ္ဓိတဲ့မက်ဟုတ်တယ်မဟုတ်ဘူးဆိုတာကို ပိုင်ခြားသိနိုင်တဲ့ဉာဏ်အဲ့ဒီဉာဏ်မျိုးတွေရသွားမှဥစဉ်တို့တရားဓမ္မတွေကိုတရားအထုတ်ရင်းနဲ့ အော်ဒါတွေငါတွေ့ရတယ်ဒီဟာတွေကမက်မဟုတ်သေးဘူးငါပယ်ပယ်ပြီးတော့ဆက်သွားအော်ပီတီလေးဖြစ်တယ်ချမ်းသာတယ်အော်တတိလေးတွေကမြဲနေပြီအော်ရှူတိုင်းရှူတိုင်းမှာအရှုညံတွေကတခါတည်းထင်ပြီးတော့ငါတော့မက်လို့ဖိုးလို့ထင်နိုင်ဆိုအော်ဒါတွေကမဟုတ်သေးဘူးကိုကိုကိုသိပြီးတော့အဲ့ဒါတွေပယ်ပြီးတော့သွားမယ်ဆိုရင်တော့ဥစဉ်တို့ဒကာဒကမတွေနော်ကိုလိုခြင်းနဲ့သောတာပန်သဂရာကအနာဂံဆင့်နေရပါတယ်ဒါကြောင့်မို့ဒီယုဂနတ္တ သုတ်ကိုရှင်အနန္ဒာမထေမြတ်ကြီးဟောတော်မူတဲ့အတိုင်းမိမိတို့ကသမထယာနိကကနေကျင့်မလားသမထအခြေခံပြီးကျင့်ရင်တဲ့ပုဂ္ဂိုလ်လားငါတော့ဝိပဿနာယာနိကတက်တက်ကနေတက်မလားသမထဝိပဿနာဒွန်တွဲဒွန်တွဲပြီးတော့ပဲသွားတဲ့အကျင့်မျိုးလေးနဲ့ကိုကလိုသလိုဖြစ်ဖြစ်ဖြစ်ဖြစ်ပြီးသွားတဲ့အကျင့်မျိုးလားနော်အဲ့ဒီအကျင့်တွေကဘယ်အကျင့်နဲ့ငါတော့ကျင့်မယ်ဆိုတာကိုကိုကိုလမ်းကြောင်းကို သိရင် မိမိလိုချင်တဲ့ပန်းတိုင်ဖြစ်တဲ့နိဗ္ဗာန်ကို ရောက်အောင်ကျင့်နိုင်ပါတယ်။ဒါကြောင့်ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်ယုဂအနတ္တသုတ်ဓမ္မနာယူကျင့်သုံးနာယူကြရတဲ့အတိုင်းယနေ့မှစ၍နိဗ္ဗာန်ရသည့်ဘဝတိုင်အောင်ကျင့်ကြံကြိုးကုန်ပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာသာ